ကောင်းခြင်းလေးပြာမင်္ဂလာတရားတော်ကိုမနေ့ကစပြီးတော့ဟောခဲ့မနေ့ကဥဒိတံကောင်းတာပဲဟာလေဥဒိတံကောင်းတာကိုခြင်းသီလပဲပထမတော့ကြီးသွားပြီထိုင်မြဲတည်တာလင်ကောင်းတာပဲဟာလေထိုင်မြဲတည်တာလင်ကောင်းတာသရာတရားပဲလို့မနေ့က ဟောခဲ့စိတ်ကြပိုင်းတော့ပြီးပါပြီသရာတရားဆိုတာကလည်းဆိုယုံကြည်မှုကြည်ညိုမှုဘယ်လိုဟာကိုယုံကြည်တာလဲဆိုရင်ယုံကြည်လိုက်တဲ့အရာဝတ္ထုကိုယုံကြည်တယ်မယုံကြည်လိုက်တာတွေကိုယုံကြည်တာကတော့သရာတရားမဟုတ်ဘူး ယုံကြည်လိုက်တာကိုယုံကြည်မှသရာတရားခေါ်တယ်။ဘာကြောင့်လို့ဆိုရင်ယုံကြည်လိုက်တဲ့အစစ်အမှန်ကိုယုံကြည်မှမိမိတို့လိုလားတဲ့အကျိုးကိစ္စတွေကြီးတယ်ဆိုတာမနေ့ကရွှေတူးနဲ့ရွှေကင်းနဲ့ရှင်းပြီးပြောခဲ့ပါပြီ။လောကမှာကိုယ်ွယ်ရာတွေဆိုတာအမျိုးမျိုးရှိကြပါတယ်။ ဒီကြီးကပုဂ္ဂိုလ်တွေဟာဒီကျိုးကလည်းတော့တောင်းနေရေတွေပင်လေတွေဒီလိုဟာတွေကိုယ်ွယ်ကြအကျိုးကလည်းပဲမိမိတို့ရည်သားမှာရှိတဲ့တော်ဆောင်နာတောင်းဆောင်နာယုတ်ဇိုးတို့နတ်တွေကိုကိုယ်ွယ်ကြ အကျိုးကလည်းကောင်းငင်ပုံမှာရှိနေတယ်လို့ယုံကြည်တဲ့နတ်တွေယမတွေအဲဒါတွေကိုဝယ်ကြသူကလည်းကဘာကြီးကိုဖန်ဆင်းတဲ့ဘုရားသခင်ရှိတယ်လို့ကြံဆပြီးတော့အဲဒီလိုလည်းကိုဝယ်ကြကိုဝယ်ဘုံညတစ်မျိုးနဲ့တစ်မျိုးနဲ့မတူကြပါဘူးတစ်မျိုးစီတစ်မျိုးစီဖြစ်နေပါလေဒါပေမဲ့လို့စစ်စစ်ကြည့်လိုက်လို့ရှိရင်တော့ ရာဇဝင်နဲ့မထင်ရှားတဲ့ဥစ္စာတွေကမထိုင်လုံးပဲဖြစ်နေပါတယ်ဒီခေတ်ကာလမှာရာဇဝင်ဆိုတာဟာအရေးကြီးပါတယ်ရာဇဝင်နဲ့သက်တည်သက်ကာယနဲ့အထောက်ထားနဲ့ပြနိုင်မှုအရေးကြီးပါတယ်ဗုဒ္ဓမြတ်စွာဘုရားဆိုတာကရာဇဝင်ကြောင်းနဲ့ထင်ရှားပါတယ်ဘုရားမြတ်စွာဘုရားဆိုတာသင်ကြား လွန်ငယ်သောနှစ်ပေါင်း2500ကျော်ကာလကအိန္ဒိယနိုင်ငံမှာသောရဏမင်းကြီးမဟာမာယာဒေဝီတို့ရဲ့သားဖြစ်တဲ့ဗိဒ္ဓါမင်းသားကမင်းများကလည်းပြောရပါပြီ။တခြားနှစ်အရွယ်မှာသောရရာဒေဝီဆိုတဲ့မင်းသမီးနဲ့သူလျာရေပလက်ထထိန်များပြီးတော့ လောကအာယုံကမုံချမ်းသာတွေကိုသုံးဆောင်ခံစားပြီးတော့နေခဲ့ပါတယ်16နှစ်အရွယ်ကနေပြီး29နှစ်တန်အောင်လောကအာယုံကာမဂုဏ်တွေနဲ့ကြုံမွေးပြီးတော့နေခဲ့ပါတယ်29နှစ်အရွယ်ရောက်တဲ့အခါကာလကျတော့သူအိုသူနာသူတွေရဟန်းဆိုတဲ့ နမိတ်ကြီးလေးပါမြင်ပြီးတော့ကိုခြင်းနာခြင်းသိခြင်းတရားတွေဟာမကောင်းဘူးကိုခြင်းနာခြင်းသိခြင်းတရားတွေရှိနေရင်မဝမနာမသိတဲ့တရားလည်းပဲရှိမှာပဲလို့လူညာနဲ့မှသင်မြင်ပြီးတော့မဝမနာမသိတဲ့တရားကိုရှားဖို့ရတော်ထွက်ပြီးရံပြုခဲ့တယ် တရားနာနေကြတဲ့ဗုဒ္ဓဘာသာဝင်မျိုးသားမျိုးသမီးတွေတရားဓမ္မတွေဒါတွေကပြည်ပြီးသားတွေပါပဲဒါပဲမဲ့လို့သူတရားတရားဖြင့်ယုံကြည်ပုံရာအခန်းရောက်လာတော့ယုံကြည်စရာကောင်းတယ်ဆိုတဲ့အဓိပ္ပာယ်လေးပေါ်လာအောင်လည်းနည်းနည်းလေးပြန်ပြောရပြီးတော့တချို့လည်းပဲဒီငယ်လေးတွေရှိသေးတာပေါ့လေတရားဆိုတာတရားပွဲဆိုတာကလည်းပဲတခါတရားမှကျုံတယ်တခါတရားမှနာရနာကြတော့လည်း တကယ်တရားတရားဖြစ်လာအောင်တရားမျိုးဟုတ်ခြင်းမှလည်းဟုတ်တယ်သူကနားထောင်ကောင်းရုံမျှတရားတွေလည်းဖြစ်နေကြတယ်အကျိုးလည်းနည်းနည်းပဲတရားတွေပါဠိတွေနဲ့တည်လျှောက်ပြီးတော့ဟောနေတော့နားမလဲပါလည်းဖြစ်နေကြတယ်ဘုန်းကြီးတို့ကပါဠိတွေလည်းပါတော့ပါပါတယ်ပါဠိရင်းခံပြီးတော့ဟောပါတယ်ဒါပေမဲ့လို့ပါဠိတွေများများတော့မယုံပါဠိရုပ်ခွေကလူတော်ကလေးယူရတယ်ပါဠိရုပ်တယ်ဆိုတာက ဒါတရားဖြစ်အောင်လို့ခိုင်လုံအောင်လို့ယူအရေးမကြီးတဲ့ဟာတွေတော့ယူမနေပါဘူးဧကံတမယံခါရဘာ၌ဆိုတာတွေကဒါရသိပြီးတော့အကြောင်းမထူပါဘူးယူနေလို့တော့ငယ်တော့နှစ်ပေါင်း2500ကျော်ကာလကဆိုပြီးတာပဲအဲတော့ပါဠိယုဒ္ဓမလားရောပြီးတော့အရေးကြီးတဲ့အ내အိဗယ်တွေကိုအချိန်များများပြောအောင်အဲဗမာစကားနဲ့နားလည်တဲ့စကားတွေနဲ့များများပြောပါတယ် အဲဒီဘုရားအကြောင်းနဲ့ပြီးရင်ပြီးလိုက်လို့နောက်နောက်မှတက်လာတဲ့လူငယ်တွေမျိုးသားငယ်တွေမျိုးသမီးငယ်တွေပြီးအောင်လို့ဒီလိုခါကာလမှာပြောရအဲဒီတော့သူပြောခဲ့တဲ့အတိုင်းဝိဉ္ဇဉ်တရားရှိရင်မဝိဉ္ဇဉ်တရားရှိရမယ်။ဒီရင်နာရင်တရားရှိရင်မနာတဲ့တရားဆိုတာရှိရမယ်။ဒီရင်တရားရှိရင်မသေးတဲ့တရားဆိုတာရှိရမယ်။မောမနာမသေးတဲ့တရားရမယ်လို့အကျံစီဖြစ်လာ။ မတန်ထူးတဲ့ကြံစီပဲသာမာပုဂ္ဂိုလ်တွေမပြည့်နိုင်ဘူးမပြည့်နိုင်ဘူးသာမာပုဂ္ဂိုလ်တွေမှာမောမနာမသေးတဲ့တရားရှာမယ်ဆိုတဲ့စိတ်ကူးမျိုးကိုမပြည့်နိုင်ဘူးဒီလိုစိတ်ကူးမျိုးဖြစ်တာအကြောင်းရှိတယ်လွန်ငယ်တော့ဘဝပေါင်းများစွာတွေကပါရမီတွေဖြည့်ဆည်းဘူးလားတော့အလေးကျင်အားလည်းဆိုတာဖြစ်တယ်အခုလူတွေမှာလည်းပဲ ဒီလိုပါပဲရှင်းဘဝကလေးလာတဲ့ဘူးတဲ့အလေးအလာလေးတွေကသူသူချာချာသူကပြည့်ပြည့်ဒီညာသင်ကြားရတယ်မှာသူသူချာချာပြည့်တယ်အကျိုးကဏ္ဍပညာဘက်ကနေလေးလာများလာတဲ့ပုဂ္ဂိုလ်ကဏ္ဍပညာဘက်မှာသူချင်းရောတတ်သေဒီညာဘက်မှာလေးလာတယ်များလာတဲ့ပုဂ္ဂိုလ်သေဒီညာဘက်မှာသူသူချင်းရောတတ်ပြောဆိုဘက်မှာ အလေးလာများလာတဲ့ပုဂ္ဂိုလ်ကပြောဆိုပဲမှာပြည့်ချင်းတယ်တက်တရားပဲမှာလေးလာများတဲ့ပုဂ္ဂိုလ်ကတရားပဲမှာသူကပြည့်ချင်းတယ်သဘောပေါက်ဒီကအလေးလာတယ်ဆိုကြည့်တယ်။ဒါကြောင့်လူပြောင်းတဲ့ပြောင်းနဲ့မတူဘူး။ကွဲရဘုရားမြတ်စွာဘုရားအလောင်းတော်မှာလွန်ခဲ့သောဘဝဟောင်းများစွာကဘလောက်များတော့ဆိုမြည်ထွက်နိုင်ပါဘူး။ကဘာပေါင်းကိုလေးတင်ခြင်းနဲ့ကဘာရသိမ့်တဲ့က နိယတဗျာလေးဆိုရရတယ်ဒီရင်္ဂရမြတ်စွာဘုရားထာမှာဘုရားဖြစ်သူတောင်းတော့မြတ်စွာဘုရားကလေးတင်ရှင်တဲ့ကဘာတသိန်းလွန်တဲ့ခါကာလကြာဘောရမဟူသောအမည်နဲ့ဘုရားဖြစ်လိမ့်မယ်လို့ဗျာလေးပြေးခဲ့တယ်ဒီကျုပ်ပဲပြောရတယ်အဲဒီလိုဗျာလေးရတာလည်းအဲ့ဒီဘဝလေးတဘဝတည်းမဟုတ်ပါဘူးအဲဒီရှိကဘုရားဖြစ်အောင်လို့ပါရမီတွေ ဆူတောင်းပြီးတော့ပြုစုခဲ့တာလေရှိပါတယ်အဲ့ဒါတွေအကြောင်းပြုပြီးဒီကြာလောက်ပြီဆိုတဲ့အခါကာလကြတော့မှဒီသင်္ခါရမြတ်စွာဘုရားကဂေါရမဟူသောအမည်နဲ့ဘုရားဖြစ်လိမ့်မယ်လို့ကြားပြီးသိခဲ့တယ်အဲဒီလေးသိင်ချင်းတဲ့ကဘာတသိင်ဆိုတော့ဘဝတွေအများကြီးပေါ့ကဘာကိုမရည်တွက်နိုင်လို့တသိင်ချင်းနောက်တစ်ခါမရည်တွက်နိုင်တော့တသိင်ချင်းနောက်တစ်ခါမရည်တွက်နိုင်တော့တသိင်ချင်း အဲဒီလိုအသင်္ချေအသင်္ချေတွေ၄ခုနောက်ကဘာကတသိတကဘာတကဘာကိုဘဝပေါင်းဘယ်ယူထွက်လိုက်မှာတော့အများကြီးပဲမယူထွက်နိုင်ဘူးအဲဒီလေဘဝတွေမှာဗာရမီတွေဖြည့်ဆည်းမှုလေးလာပြီးတော့လာတော့ဒီလိုထူးခြားတဲ့အကြံဉာဏ်တွေဖြစ်လာတယ်ထူးခြားတဲ့စိတ်ကူးတွေဖြစ်လာတယ်ပြင်းပြတဲ့စိတ်ကူးတွေဖြစ်လာတယ်လောကအာယုန်တွေကိုစွန့်လွတ်နိုင်တဲ့အသွမ်းတတ္တိတွေ ပြည့်စုံပြီးတော့လာတယ်20နဲ့9နှစ်အရွယ်ဆိုတော့အငယ်လေးရှိသေးတာပဲအခုတချို့ဆိုရင်ညာတွေပါလေအထူးတွေသင်ကြားတော့လေ့လာတော့မှရှိပါသေးတယ်မျိုးသားတွေမျိုးသမီးတွေ29နှစ်ဆိုအငယ်လေးရှိသေးတာပဲအဲဒီကမှလောကအာယုံကာမဂုဏ်တွေကလည်းအစစရာအပြည့်စုံနေအဲဒီလိုပြည့်စုံနေတာတွေကိုဆွန့်လွတ်ပြီးတော့ ကိုခြင်းနာရဲ့သိခြင်းကင်းတဲ့တရားကိုရှားမယ်လို့စိတ်ကူးညွှန်လွယ်လွယ်မဟုတ်ဘူးအခုခေတ်ကာလလူတွေကိုယ်မှာရှိစုမဲ့သူကလေးတွေဟာလေးသွန်ပြီးပေါ်ရကိုပဲမလွယ်ပါဘူးဒီကြစဉ်းစားကြည့်ဒီဒီချေချာကိုမလွယ်ပါပဲကိုရှိတာလေးကိုအကုန်လုံးသွန်ပြီးတော့သတ္တဝါတွေအများအတွက်အကျိုးများအောင်လို့ တော်ထွက်ပြီးရတဲ့ရန်ပြုလုပ်ပြီးတော့တရားဆရာမယ်ဆိုတဲ့စိတ်ကူးမျိုးစိတ်ကူးယုံပဲမလွယ်ပါဘူးတကယ်တော်ထွက်ဖို့ရတာတော့အခက်ကြီးပါပဲအဲ့ဒါတွေထောက်ဆကြည့်တဲ့ရင်ကိုဗုဒ္ဓမြတ်စွာဘုရားအမနာကြီးညိုစရာကောင်းပါတယ်အမနာကိုကြီးညိုစရာကောင်းကိုမလုံနိုင်တဲ့အလုပ်တွေလုပ်တဲ့ပုဂ္ဂိုလ်ဟာကြီးညိုရတယ်ကြီးမွန်းရတယ်အမနာကိုကြီးညိုစရာကောင်းပါတယ် အဲဒီမှာတော့ထွက်ပြီးတော့၆နှစ်ပါလုံးမနာခရင်နဲ့ဒုက္ခရသရိယာတွေကျင်လည်းကျင်ခဲ့တယ်နောက်ဆုံးကြတော့မှဝါရီပင်အောင်ယရနာပလင်ထဲမှာသဝဘဝေထိုင်ရတော်မူတဲ့ထိုင်လာလည်းတာမညမဟုတ်ဘူးမိမိစိတ်ဟာအာတဝကိလေသာတွေအစွဲလံဥပါဒာနေမှ မကျင်းသေးတဲ့ညကာလပါလို့မလွတ်သေးတဲ့ညကာလပါလို့ဒီနေရာကဖြင့်မထတော့ဘူးဒီလိုဒိဋ္ဌာန်နဲ့ကိုထိုင်တာမြတ်စွာဘုရားကသိချင်မွန်းတယ်အဲဒီလိုဒိဋ္ဌာန်နဲ့ထိုင်တာအများသိချင်မွန်းအဲဒီလိုထိုင်ရတဲ့ပုဂ္ဂိုလ်အရှားကြီးနေမှာပါမနာကြပါလေအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေတရားမရမချင်းချင်းငါဒီနေရာမထတော့ဘူးဆိုတဲ့အနေနဲ့ဒိဋ္ဌာန်ပြုပြီးထိုင်မှုရမလွယ်ပါဘူးอืมဒါရင်ပါတယ် ဒေတာပြုပြီးထိုင်နေရကြမှာလည်းရမယ်အဲဘုရားမြတ်စွာဘုရားအလောင်းတော်မှာတော့ဗာရမီလည်းကြည့်ပြည့်စုံပြီးတော့နေတဲ့အခါဖြစ်လို့ဗရာသနာဝိရိယတွေကလည်းအမှန်အသက်သာပြီးတော့နေလို့အဲဒီလိုဒိဋ္ဌာန်ကြီးနဲ့တခါလဲထိုင်တာမထားတော့ဘူးဆိုတဲ့အနေနဲ့ထိုင်နေညာဝိယာမပုဗ္ဗေနိဝါဒ အဘိညာဉ်ကိုရတယ်ပုဗ္ဗေနိဝါဒဆိုခြေဘွားဟောင်းနေပြန်လီပြီးတော့စဉ်းစားကြည့်တယ်ဘွားဟောင်းနေအကုန်လုံးမြင်ရတယ်ခြေဘွားကနာပြေလောကဒေတာဂေတုမြည်ရှိတဲ့သုတိဒါနာပြေနာမင်းဖြစ်ခဲ့တယ်အဲဒီကခြေဘွားကြည့်လိုက်တဲ့အခါကဝေသာဒရာမင်းကြီးဖြစ်လို့ဒါနာရင်းမျိုးမျိုးတွေပြုခဲ့တာလေမြင်ရအဲဒီကခြေလည်းပဲဇာနိပါတိမှာပါတဲ့အတိုင်းနဲ့ ဒါလည်းပဲတချို့တွေမှအကုန်လုံးမဟုတ်ပါဘူးအဲဒီဘဝတွေအကုန်လုံးလျှောက်ပြီးတော့မြင်းနဲ့ရှင်းအောင်ဘဝတွေရှင်းအောင်ဘဝတွေတဘဝပြီးတဘဝတဘဝပြီးတဘဝလျှောက်ပြီးတော့ကြည့်တဲ့အခါမကြပါဘူးညာနဲ့ကြည့်ရတော့မကြဘူးတောင်ဘဝနေပြီးတော့ပါဝန်းကျင်လှည့်ကြည့်လိုက်ရင်မျက်စိတစ်ဆုံးမြင်ကွင်းတွေကိုလောလောကူကူနဲ့မြင်သွားတယ်လို့ပဲဒါပေမဲ့အဲပုဗ္ဗေနိဝါဒညာနဲ့မြင်တယ်အဲဒီလိုမြင်ပြီးတော့ ညသကောင်ရံကြတဲ့ခါကာလဒိဗ္ဗစက်ခုနာမျက်စိညာခဲ့တော့ဥပမာပေးရတယ်နာမျက်စိတဲ့ကောင်းပါတယ်မြင်လိုရာတွေကိုစိတ်နဲ့မှတ်မိကြအကုန်လုံးမြင်တယ်မမြင်နိုင်တာတော့မရှိဘူးလူပြေလောကအကုန်လုံးမြင်နိုင်တဲ့အခုနောက်နိုင်ငံတွေတိုးတက်နေတဲ့နိုင်ငံတွေမှာ မှန်ပြောင်းကြီးတွေဆိုတာရှိတယ်။မနာကောင်းတဲ့မှန်ပြောင်းကြီးတွေပါပဲ။လာများကြည့်လိုက်လို့ရှိရင်ပြင်းနေရှိ။မိုင်မောင်းနဲ့သိန်း၄000ကလည်းဆိုရဲဒီနောက်ထပ်လည်းပဲဒီကြားကွန်ပျူတာနဲ့မှလည်းတိုင်းပြီးတော့ကြည့်တော့2သိန်းဘုံသောကျော်ရှိတယ်လို့ဆိုပါတယ်။ အဲဒီတိတိကျကျပဲအဆုံးအဆုံးဆုံးလည်းအစိတ်ပိုင်းနဲ့တကွဓာသမကဏ္ဍနဲ့တကွသူတို့သိချာကျွတ်ပြီးတော့ထားတယ်ဆိုတော့အဝဲကြကောင်းတယ်အဲဒီလောက်ဝေးရဲ့မိုင်မောင်း2သိန်း4သောင်း2သိန်း3သောင်းကျော်ဝေးရဲ့အရကလကိုသူတို့မိုင်90လောက်မိလာအောင်လို့မြင်ရတယ်ဆိုတာကိုသူတို့မမြောင်းကြီးကတဲကောင်းတာပဲသူကလည်းတော့ကောင်းတယ် ဒါပေမဲ့ဒိဗ္ဗစိတ်ကိုပင်ရင်တော့မမြင်ဘူးမြည်သေးဘူးပေါ့လေဒိဗ္ဗစိတ်ကိုပင်ရင်ကတော့ရှင်းနာတယ်လို့မြင်တာပဲအဲဒီလာတာမဟုတ်နေရောလူတွေမမြင်နိုင်တဲ့နတ်ဘုံတွေရောဗြဟ္မဘုံတွေရောနာသနာသမီးတွေရောအကုန်လုံးကိုမြင်နိုင်တာပဲလဝါပေါ်မှာတင်ထားတဲ့ရာဝတ္ထုကိုမြင်နိုင်တယ်လို့ပဲအဲဒီလိုမြင်နိုင်တယ်အကုသိုလ်ကံအားလျော်စွာ ငရဲရောက်ပြီးဒုက္ခခံနေရတဲ့ပုဂ္ဂိုလ်တွေပြိတ္တာဖြစ်နေတာတွေပြိတ္တာတွေလည်းမမြင်ရဘူးလူတွေကအဲဒီဥစ္စာတွေကအကုန်လုံးမြင်ရတယ်လောကကြီးတစ်ခုလုံးအကုန်လုံးမြင်ရတယ်တချို့ကသေလို့တချို့ကဘဝသေးဖြစ်သေပြီးဘဝသေးဖြစ်သေပြီးဘဝသေးဖြစ်ဘယ်လေးဘုံကသတ္တဝါတွေသေပြီးဘယ်လေးဘုံဖြစ်တာလဲရှိအချို့လည်းကံအားလျော်စွာလွတ်ပြီးတော့လူဘုံနာဘုံလားဖြစ်တာရှိလူဘုံနာဘုံကသေပြီးတော့ လူဘုံနာဘုံနဲ့ထပ်ပြေတာလည်းရှိအပေလေးဘုံကြသွားတယ်လည်းရှိဝေဒာကာလလေးဝေတွေလေမုန်တိုင်းလာတဲ့ခါကာလသိရတဲ့ဟာအမိုက်တွေအထက်တက်တာတက်အောက်ကြတာကြအဲ့ဒီလိုပဲသတ္တဝါတွေဘေးသေးပြီးတော့ကံအားလျော်စွာဘဝတွေကာယုတ်တာတွေကိုဒိဗာစကုအပင်ဉာဏ်မျက်စိနဲ့မြင်တော်မူတယ်။ဒါကကောင်းတဲ့ဉာဏ်မျက်စိပဲ။အဲပါလေ မြင်တဲ့ဘဝအဖြစ်ကံအားလျော်စွာရောက်တာတွေကုသိုလ်ကံရှိတဲ့ပုဂ္ဂိုလ်တွေကကောင်းသောဘဝတွေဖြစ်အကုသိုလ်ကံရှိတဲ့ပုဂ္ဂိုလ်ကမကောင်းသောဘဝတွေဖြစ်ကုသိုလ်ကံရှိစွာဘယ်လိုဟာလို့ဆိုမနေ့ကပြောခဲ့တဲ့သီလနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်သီလကုသိုလ်တွေနဲ့ပြည့်စုံနေတာနဲ့ကောင်းသောဘဝတွေဖြစ်နိုင်တယ်ဒါနနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဘာဝနာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သိခြင်းလည်းပဲသူတော်ဘာတွေကောင်းရာကောင်းရင်ချမ်းသာချမ်းသာကြောင့်ပြုစုစောင့်ရှောက်တဲ့ဟာတွေအကုန်လုံးကုသိုလ်တွေကြီးရတယ် အပြင်းဆုံးသတ္တဝါတွေချမ်းသာကြပါစေချမ်းသာကြပါစေဟောဒီလိုမေတ္တာပွားရုံနဲ့ဒါလည်းကုသိုလ်ပဲဘာမှဈေးမကုန်အဲဒါတရားမှမကုန်ကုသိုလ်ရအမှန်လွယ်ပါတဲ့နှလုံးသွင်းလာလို့ရှိရင်အမှန်လွယ်တဲ့အဲသတ္တဝါတယောက်ပဲဖြစ်ဖြစ်အများပဲဖြစ်ဖြစ်ချမ်းသာပါစေချမ်းသာပါစေလူတယောက်ပဲဖြစ်ဖြစ်လူများပဲဖြစ်ဖြစ်ချမ်းသာပါစေချမ်းသာပါစေချမ်းသာစေလို့လည်းသိနေတယ် မေတ္တာပွားနေကုသိုလ်တွေဖြစ်နေတယ်ဆိုတော့လေမဇ္ဈာကကချမ်းသာပါစေဆိုပြီးတော့ဈာဘဘတော်တွေဆင်းရဲအောင်လုပ်နေတော့အဲ့ဒါကတော့လည်းမအောင်မြင်ဘူးဒီလိုမဟုတ်ဘူးသိကချမ်းသာပါစေဆိုသလိုပဲကိုယ်တို့နှုတ်တို့ကလည်းသူတို့ကချမ်းသာအောင်လို့စတဲ့နေရာဆောင်ရရတယ်မချမ်းသာအောင်တော့မပြုလုပ်ရဘူးအဲဒီလိုကာယကမေတ္တာနဲ့ဝစီကမေတ္တာနဲ့မနောကမေတ္တာနဲ့အဲဒီလိုပွားရဘာမှဈေးမကုန်ဘူးအဲဒီကုသိုလ်ကလည်း အောင်မြတ်ရဘဝတွေရောက်စေနိုင်တဲ့ဒီခုဘဝတွေလည်းပဲအသက်ရှင်ခြင်းနာခြင်းစသဖြင့်ကောင်းကျိုးတွေရပါတယ်ဘေးအန္တရာယ်ကင်းခြင်းတွေအကျိုးတွေရပါတယ်နာကောင်းပါတယ်အဲမြတ်စွာဘုရားမှာ၎င်းရာချင်းခါကာလဒိဗ္ဗစက်ခုနဲ့လောကကြီးတစ်ခုလုံးကာလျော်စွာဖြစ်ပြနေတာမြင်ရတယ်တဲ့သိကောင်းတာပဲလူတွေက ကုသိုလ်ကံကောင်းကျိုးပေးရတဲ့အကုသိုလ်ကံမကောင်းကျိုးပေးရတဲ့ဆိုတာကိုယ်တိုင်မမြင်နိုင်ရလို့အဲဒီအဘိညာဉ်မျက်စိမျိုးနဲ့သာတတ်ပေးလိုက်မယ်ဆိုရင်လူတွေဟာအကုသိုလ်တွေသိကြောက်ကြမှာပါကုသိုလ်တွေလလကူနဲ့ပြုကြမှာအခုတော့မမြင်နိုင်တော့အကုသိုလ်ကအကျိုးပေးမှလည်းမသိဘူးကုသိုလ်ကကောင်းကျိုးပေးမှလည်းမသိမသိတော့ကိုလို့ရှင်တာတွေလုပ်နေကြသူများတွေကိုပတ်ကြတယ်ခိုးကြတယ်လိမ်ကြတယ်မတော်တာတွေပြုနေကြတယ် အဲဒီဘိညာဉ်မျက်စိမျိုးတွေမျက်မှန်တတ်ပေးတယ်လို့ဘိညာဉ်မျက်စိမျိုးတွေနဲ့ကလူတိုင်းလူတိုင်းတတ်ပေးရလို့ရှိရင်တော့မကောင်းမှုတွေဘယ်သူမှပြုံးမှာမဟုတ်ဘူးအမှန်တော့ကောင်းပါလားအဲဒီဘိညာဉ်စက်ခုပြန်ဒီလောကလုံးအကုန်လုံးမြင်တော်မူတယ်တဲ့မြင်ပြီးတော့မှမြတ်စွာဘုရားကမနဲ့မိုးတော်ရာမှာပြိဿသမုပ္ပါတရားတွေနှလုံးသွင်းဆင်ခြင်တော်မူတယ်ပြိဿသမုပ္ပါတရားဆိုတာအကြောင်းကျိုးတရားပါပဲ အကြောင်းရှိလို့အကျိုးဖြစ်တယ်ဘယ်ဟာမဆိုအကြောင်းရှိမှအကျိုးဖြစ်တာပဲအကြောင်းမရှိဘဲနဲ့သူ့လိုလိုဖြစ်တဲ့ဟာဆိုတာမရှိဘူးသုံးတယောက်ကနေပြီးဒီလိုဖြစ်စေဟိုလိုဖြစ်စေလို့ဖန်ဆင်းလို့လည်းဖြစ်တာမဟုတ်ဘူးမဖြစ်ပါဘူးမဖြစ်လို့ပဲအခုသတ္တဝါတွေဟာချမ်းသာတဲ့ပုဂ္ဂိုလ်ချမ်းသာဆင်းရဲတဲ့ပုဂ္ဂိုလ်ဆင်းရဲအယုလာတဲ့ပုဂ္ဂိုလ်ကလှဆင်းအယုဆိုးတဲ့ပုဂ္ဂိုလ်ကဆိုးနာယောဂများတဲ့ပုဂ္ဂိုလ်ကမြားနာယောဂကင်းတဲ့ပုဂ္ဂိုလ်ကကျင်းဒါတွေပါလေ ဒီလိုပုဂ္ဂိုလ်တရားရဲ့အလွန်နဲ့ဒီလိုဖြစ်ပါစေဟိုလိုဖြစ်ပါစေလို့ဆိုယုံနဲ့ဖြစ်မယ်ဆိုရင်တ attva တွေအကုန်လုံးချမ်းသာနေမှာပေါ့ဆင်းရဲအောင်ပါနှလုံးသွင်းကြရှိတယ်တ attva တွေအကုန်လုံးတဏှီတဲ့ဖြစ်မှာအဲအခုတော့တ attva တွေကတဏှီတဲ့မဟုတ်ဘူးလူလူချင်းတူပါရဲ့နဲ့တချို့ကအသက်ကြီးတယ်တချို့ကအသက်တူတယ်ဘာကြောင့်လို့စဉ်းစားကြည့် ဘုရားမြတ်စွာဘုရားဟောတာဘဝအသက်ကိုတတ်လို့ရှိတဲ့ပုဂ္ဂိုလ်တွေကပယ်လေးပါးကြအဲဒီကလွတ်လာတော့လူဖြစ်လာလို့ရှိရင်အသက်တူရတယ်အသေးဆုံးနဲ့ပြရရတယ်ဒိဋ္ဌံဘဝတွေဖြစ်ပြီးတော့လည်းသူဘာအပခံရပြီးတော့ပြရတယ်ပြရတဲ့ဘဝတွေဒီမောင်းများစွာဖြစ်တတ်တယ်ဟောတာအဲဘုရားအသက်ကိုတတ်ရှိမှဒီဆောင်တဲ့ပုဂ္ဂိုလ်က လူဘဝနာဘဝလူလောကနာလောကရောက်နာလောကရောက်နာလောကကနေပြီးလူလောကရောက်လာလူဖြစ်လာလို့ရှိရင်တက်ရှိတယ်အဲဒီလိုဟောတာမနာကောင်းပါလေသူ့ကိုသတ်ပြသက်တော်ရမသအသက်ရှိတဲ့ဒူလိုလေးတယ်သူတော်ဘာကိုရဲရဲဆက်ဆက်နဲ့မညာမတာသတ်ပြလို့ရှိရင်ဘာဖြစ်တတ်သလဲဆိုရင်အသက်တော်ရသည်ဘယ်လေးပါကြတဲ့အပြင်ဘယ်လေးပါလွတ်လာအသက်တော်ရသည် သူကိုသတ္တရာတက်တော်ရမသာအသက်ကြီးမသာဘဲနဲ့ကြောင်လို့ရှိရင်အသက်ရှိရတယ်တဲ့မနေ့ကပြောခဲ့တဲ့ပါရဏိပါဒဝေရမိသိက္ခာဝရံသမာရိယာမိသတ္တဝါဤတက်ကိုသာချင်းမှကြောင်တဲ့ကိုချင်းသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကတကူဟာလည်းအသက်ရှိခြင်းနာကင်းခြင်းစိုက်တော့ကြောင်းမျိုးတွေရနိုင်တယ်နောက်တန်မြာဘဝတွေမှာလည်းနတ်ဘဝလောကတွေဖြစ်အဓိကပြန်လာလို့ရှိရင်ဒီလောကရောက်အသက်ရှိတယ်အဲဒီလိုကျိုးတွေရတယ်

ကြောင့်တချို့သူတော်ဘာတဲ့ကိုသာပြတဲ့ပုဂ္ဂိုလ်တွေအကုသိုလ်ကအာကြီးလာတော့မိဝမ်းထဲမှာချိုးသေးတာရှိတယ်မွေးပြီးကကမကြခင်သေးတာရှိတယ်အဲ့ဒါ ဘာကြောင့်တော့စဉ်းစားကြည့်ရင်ဒီကံအကြောင်းကြောင့်ပဲဒီကျင်အကြောင်းဘာမှမရှိဘူးဒီကံအကြောင်းကမကောင်းလို့သူကအသက်တူတာပဲအဲဒါသူကိုသားပြအသက်တူတာမသားအသက်ရှိဒီကျင်အားတွေလည်းဒီတိုင်းကြီးတယ်ပါပဲများပါတယ်ဒီကောင်းမျိုးမကောင်းမျိုးတွေပြေးတာတွေကတော့အဲဒီလိုအကြောင်းတရားကြောင့်အကျိုးတရားတွေဖြစ်တာအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပြီးသင်္ခါရကြောင့်ဝိညာဉ်ဖြစ်ပြီးဒါတွေဟောနေလို့တော့အသိဉာဏ်ရအောင် သူအတူရုပ်ပဲဟောရတယ်ကုသိုလ်ကံကြောင့်ကောင်းကျိုးပေးတယ်ကောင်းသောမှုကိုပြုလို့ရှိရင်ကောင်းကျိုးရတယ်ကောင်းသောဘဝတွေဖြစ်ပြီးကောင်းကျိုးတွေခံစားရတယ်အကုသိုလ်မကောင်းမှုပြုတဲ့ပုဂ္ဂိုလ်တွေမကောင်းကျိုးရတယ်မကောင်းသောဘဝဖြစ်ပြီးတော့မကောင်းကျိုးတွေခံစားရဆင်းရဲရတယ်ပရိသသမုပ္ပါအကျိုးကျုပ်သားပဲသူကအကြောင်းကြောင့်အကျိုးဖြစ်နေတာအဲဒါလေးသင်္ကြန်နာမှုပြီးတော့အာနာပါနဇာမြဝင်စားပြီး ခန္ဓာ၅ပါးတော့အဖြစ်အပျက်ကိုရှုတယ်တဲ့သစ္စာနာ၅ပါးကုန်တာဥပါဒနဲ့ခန္ဓာနာဥပါဒနဲ့ခန္ဓာတရားတို့ဤဥရိယဗျာနုပါတိအဖြစ်အပျက်ကိုရှုလေရှိပြီဖြစ်၏အာသိမ့်နေခဲ့ပြီအဲမြတ်စွာဘုရားဟောဒီမြောက်သရဏပရိနဲ့မှာဘုရားတပါးတည်းဘယ်သူမှမရှိပါဘူးတရားလုံးတရားထုတ်နေညာဦးကဒီဘဝရင်းမြင်တဲ့ဉာဏ်ရတယ်၎င်းများမှာ လောကလုံးသတ္တဝါတွေအခြေအနေတွေသာအားလျော်စွာဘဝတွေဖြစ်ပုံတွေမြင်တော်မူတယ်အခုမနေ့လင်းကနေရောက်ပြီအဆုံလာပြီလာပြီနေ့ပေါ့လာပြီနေ့နောက်ပြည့်ဆိုတော့လာဇန်တည့်ရနေ့အဲလာစုပ်တည့်ရနေ့ရောက်ခါနေမရောက်သေးဘူးအဲဒီနေ့လင်းကနေအချိန်မှာခန္ဓာ၅ပါးတော့အဖြစ်အပျက်ကိုရှုနေတယ်သစ္စာနာ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

သိကုစဉ်းစားကြပြီးတိုင်းဓွား၆ပါးကခန္ဓာမစက်ဖြစ်ပြနေတာမိမိတို့သာနာဖြစ်ပြနေတဲ့တရားတွေအဲ့ဒါနည်းနည်းငါကျမနည်းနည်းပို့ပြီးတော့ဟောရမှာလည်းတော့ဟုတ်တရားဖြစ်ပုံလည်းနည်းနည်းသိအောင်လို့ဘုရားနည်းနည်းထည့်ပြောတယ်အဲ့ဒါလည်းရှိတော့ခန္ဓာမစက်ဖြစ်ပြနေတဲ့တရားတွေမြင်ပြီးအနေဆမမြဲတဲ့တရားတွေကြီးရဲ့ပဲမိမိသာနာကိုယ်ရင်းကတရားတွေလည်းမမြဲဘူးသူတော်ဘာသာနာငါတရားတွေလည်းမမြဲဘူးဒီလောကလုံးမှာလည်းမမြဲဘူးလောကဓာတ်ကြီးတစ်ခုလုံး အထိုက်တန်အားဖြင့်စိတ္တများရှိတဲ့ကတော့ဒီလမ်းနဲ့ကြီးနေသလိုပဲစိတ္တဖြစ်တဲ့တရားပြည့်တဲ့တရားတွေကအဖြစ်ချင်းပြည့်ချင်းတခါတည်းတဏှီနဲ့တဏှီနဲ့ညိတ်နေနဲ့ညိတ်နေနဲ့သွားတယ်လို့ဒီလောကလုံးဒီလိုဖြစ်ပြနေတဲ့တရားတွေမမြဲတဲ့တရားတွေကြီးတယ်ပဲဆိုတော့မြတ်စွာဘုရားမြင်တော်မူတဲ့ဖြစ်ပြသွားလို့မြစ်သက်ပါဝယ်မရှိအာဟုဝယ်မရှိရဲ့ဆင်းရဲတရားတွေပဲဒီလိုလဲမြင်တော်မူရဲ့ သူသဘောအတိုင်းသူဖြစ်ပြနေတဲ့အစိုးမရတဲ့အနတ္တတရားတွေပဲလောကတစ်ခုလုံးကတော့အတ္တအသက်ရှင်နေတယ်အကောင်းကြီးလို့ထင်နေတယ်အသက်ရှင်နေတယ်အကောင်းကြီးမရှိဘူးကြောင်းအားလျော်စွာဒုက္ခိုက်တာနဲ့သူဖြစ်ပေါ်လာတဲ့ဖြစ်ပုံကြီးပြောက်သွားတဲ့ကောင်းငယ်မှလျှက်လျှက်စီအောင်ဆိုတာလက်သွားဘယ်သူမှလုပ်ရတာမဟုတ်ဘူးမိသားသဘာဝတွေတိုက်ဆိုင်ပြီးတော့လက်ကနေပေါ်လာလက်ပြီးပြောက်သွားတာမရှိဘူးသာသဘာဝတိုင်းတဏှာမှာရှိတဲ့ယုံနာတွေကလည်းဒီတိုင်းပဲအကြောင်းအားလျော်စွာဖြစ်ပြီးပြည့်သွားတာပဲ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 ဖြစ်ပြနေတဲ့တရားတွေအစိုးမရတဲ့အနတ္တတရားတွေကြီးရဲပဲဆိုတော့သာပြန်မြင်တော်မူပြီးတော့ဝိပဿနာဉာဏ်နဲ့ဆင်းရဲတယ်လို့သောတာပတိမေဖို့ဉာဏ်ရောက်နိဗ္ဗာန်မျက်မှောက်ပြုအဲဒီကနေဆက်ပြီးတော့ဝိပဿနာပြုတော့သရာမျက်ဖို့ဉာဏ်ဖြင့်နိဗ္ဗာန်မျက်မှောက်ပြုအဲဒီကဆက်ပြီးဝိပဿနာရှိကြတော့အနာမျက်ဖို့ဉာဏ်ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုအဲဒီကဆက်ပြီးတော့ဝိပဿနာရှိကြတော့အရဟတမဉာဏ်ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုရဲ့အရဟတမဉာဏ်လည်းရောက်ရော အလုံးစုံသောတရားတွေလည်းပဲသိနိုင်တဲ့ဉာဏ်လည်းပြည့်စုံသွားတယ်အဲဒီဟာဗုဒ္ဓမြတ်စွာဘုရားပြည့်စုံတာပဲအလုံးစုံသောတရားတွေကိုသိနိုင်တဲ့ဉာဏ်ကိုရပြီးတော့သွားတယ်အဲဒီတော့သိတော်မူတဲ့အတွက်သတ္တဝါတွေဆင်းရဲကြောင်းဖြစ်တဲ့မကောင်းမှုတွေကိုပယ်ဖို့ရဟောခဲ့တယ်သတ္တဝါတွေချမ်းသာကြောင်းဖြစ်တဲ့ကောင်းမှုတွေပြုရဟောခဲ့တယ်သစ္စာလေးပါးတရားတွေသိအောင်လို့ သမထဝိပဿနာဘာဝနာတရားတွေပွားများအားထုတ်ဖို့ရတယ်မြတ်စွာဘုရားဟောခဲ့တယ်အဲဒီဟောခဲ့တဲ့အတိုင်းဘုန်းကြီးတို့ကအခုအဲသင်အနေအားဖြင့်ဟောပြောပြီးတော့နေကြရအဲဒါမြတ်စွာဘုရားရဲ့ကိုယ်စားဖြင့်ဟောပြောနေကြအဲဒီတော့အဲဒီတော့မတ္တဝါတွေဝခြင်းနာခြင်းသိခြင်းကင်းတဲ့နိဗ္ဗာန်တရား ကိုယ်တိုင်လည်းတွေ့အောင်ရှာတယ်ကိုယ်တိုင်တွေ့ပြီးတော့တတ္တဝါတွေများလည်းတွေ့အောင်လို့ဟောခဲ့တယ်ဟောခဲ့လို့ဒါလည်းတကမရင်တွက်နိုင်ပါဘူးတတ္တဝါတွေ24ပင်ရှင်နဲ့ရေ60သတ္တဝါတွေတရားဓုတွေကိုရတယ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုကြတယ်နိဗ္ဗာန်ကိုပြီးမြင်ကြတယ်အဲဒီလိုပြီးမြင်အောင်လည်းမြတ်စွာဘုရားဟောပြီးတော့သွားအဲဒီတော့ဗုဒ္ဓမြတ်စွာဘုရားဆိုတာဟာ ဘယ်ကပုဂ္ဂိုလ်လဲဘယ်လိုပုဂ္ဂိုလ်လဲဆိုရင်လွန်ခဲ့သောနှစ်ပေါင်း1500ကျော်ကာလကအိန္ဒိယနိုင်ငံဒါပြီးလို့ဆိုတဲ့အရဌာနကုရအရှင်မှာတော်ဖြစ်နေပါပြီအဲဒီရကမိဘအားဖြင့်သူတော်နာမင်းကြီးနေတော်မာယာတို့ကလူကဖြစ်ပြီးတော့သွားတဲ့တော်ထွက်ပြီးတော့တရားကျင့်သုံးအားထုတ်လို့ အလုံးစုံသောတရားတွေသိနိုင်တယ်သီလတာတွေအကုန်လုံးပြင်းတယ်မနေ့ကပြောတဲ့အတိုင်းအရဟံလောဘဒေါသမောဟစာကြည့်သောကိလေသာညစ်ကြေးတို့မှာကင်းဝေးစင်ကြတော်မူပေသောမြတ်စွာဘုရားအဲဒီမှာလောဘတွေအစကတော့ရှိတာပေါ့ဒီများလိုပဲတရားတော်နဲ့လောဘတွေရှိတာပဲဒါကြောင့်သူကသီနာပြုနေနေနဲ့သောတရားမှုရှိတဲ့အဲဒီမှာမင်းသမီးတွေနဲ့ဒုရိယာတွေနဲ့အကအခုံတွေနဲ့ကျော်ပါခံစားနေကြတာပဲဒီများလိုပါပဲလောဘ မေတ္တာမှုຢာကတာမမှုတွေရှိခဲ့တာပဲအဲဒီစိတ်ဆိုးຢာအကြောင်းကြီးလည်းစိတ်ဆိုးမှုလည်းရှိမှာပဲဆိုတော့ကတော့အဲဒီတရားနှလုံးသွင်းအားထုတ်လို့ဘုရားပြည့်တဲ့အချိန်ကစပြီးတော့လောဘဒေါသမောဟတွေအကုန်ပြင်းတယ်ဒါကြောင့်ဘုရားမြတ်စွာဘုရားအကြီးညိုဝယ်ကုန်နဲ့ပြည့်စုံတဲ့အရဟံလောဘဒေါသမောဟစာရကိလေသာညစ်ကြေးတော်မှာကျင်ဝဲစေတော်မူပေသောမြတ်စွာဘုရားမနေ့ကသံမိုးတွေလည်းထုတ်ပြီးပါပြီ အဲဒီတော့ကြီးညိုပွဲရာအကြောင်းယုတ်တိနဲ့တကွာတကယ်ကိုကြီးညိုလောက်တဲ့ဘုရားအဲဒီမြတ်စွာဘုရားဟောထားတဲ့တရားအဲဒီမြတ်စွာဘုရားရဲ့တတိအဲဒီတော့အကြောင်းအင်္ဂါနဲ့တကွာလုံလုံလောက်လောက်နှလုံးသွင်းဆင်ញင်ပြီးတော့ယုံကြည်တဲ့သရာဩကပနာသရာလို့ခေါ်တယ်သက်ဝင်မယုံကြည်တာတဲ့ဒီလိုမဟုတ်ဘဲနဲ့လူပြောလူပြောနဲ့မိဘတွေပြောလို့မိတ်ဆွေတွေကပြောလို့ ဆရာသမားတွေကပြောလို့ဟုတ်လားမဟုတ်လားမသိမျက်စိမှိတ်ပြီးတော့ယုံရတဲ့သရာမျိုးကတော့သတာရသရာတဲ့ဒါကယုံယုံမျှပဲဘာကြောင့်ယုံတော့ဘာမှအကြောင်းပြကြမရှိဘူးအခုဗုဒ္ဓမြတ်စွာဘုရားဒီလိုဒီလိုဂုဏ်နဲ့ပြည့်စုံတယ်အဲဒီလိုဂုဏ်နဲ့ပြည့်စုံတဲ့အတွက်ဒီမျိုးပဲကောင်းတဲ့ယုံကြည်ပဲကောင်းတဲ့တကယ်အစ်စ်မှန်မယ်လို့ယုံကြည်တာမျိုးကဩကပတ္တသရာတဲ့အာဂမသရာဆိုတာကတော့ဘုရားလုံးတော်များဗျာရိယတွေကစပြီးတော့ ဒီယုံကြည်မှုတရားတရားမပြတ်တော့ဘူးကုသိုလ်ပြုရင်ကောင်းကျိုးရတယ်အကုသိုလ်ပြုရင်မကောင်းကျိုးရတယ်ဆိုတဲ့ယုံကြည်မှုကုသိုလ်ပြုရင်ပါရမီပြည့်စုံအောင်ကျင့်လို့ရှိရင်ဖြင့်သောတာပန်နဲ့ဖြစ်နိုင်တဲ့သဒ္ဒါကအနာဂတ်ဟန္တာဖြစ်နိုင်တယ်သဂရိသာဝကမဟာသာဝကဧကသာဝကဖြစ်နိုင်တယ်ပိစိကဗုဒ္ဓဖြစ်နိုင်တယ်သဗ္ဗညုမြတ်စွာဘုရားလည်းဖြစ်နိုင်တယ်လို့ယုံကြည်တဲ့သဒ္ဒါတရားအဲဒီသဒ္ဒါတရားရာရိယတိကစပြီးမပြတ်တော့ဘူးတဲ့ ပြည့်လို့လည်းမဖြစ်ဘူးပြည့်လို့ရှိရင်ပါရမီတွေမဖြစ်ဘဲနဲ့ဘုရားဖြစ်မှာမဟုတ်ဘူးအဲဒါကြောင့်အဲ့ဒါအာရမသရာခေါ်တယ်အဓိကမသရာကတော့မြတ်စွာဘုရားဤသွန်သင်ဆုံးမတဲ့အတိုင်းတရားထုတ်လို့အောက်ထစ်ဆုံးအပြင်သောတာပတိမေဖို့ညာရောက်သွားလို့ရှိရင်အဲ့ဒီအဓိကမသရာတဲ့သောတာပတိမေဖို့ဖြင့်နိဗ္ဗာန်မျက်မှောက်ပြုခြင်းအကြောင်းပြုပြီးတော့ပြည့်စုံလာတဲ့သရာဒီသရာကလည်းမပြတ်တော့ဘူးနာကောင်းပါလားအဲဒီသရာနဲ့ပြည့်စုံအောင်လို့ပဲအားထုတ်ဖို့ပဲဒီနေ့က မင်္ဂကုံတစ်ခုကြားနေတယ်အဲ့ဒါလေးဒီနေ့ဆိုကြအောင်လို့မင်္ဂကုံဟာသုတ်တိမာနဆိုင်တော့ကိုးပါးသောကုံနဲ့ပြည့်စုံတယ်မင်္ဂဆိုတာဘာလဲဆိုလို့ရှိရင်မြတ်စွာဘုရားရဲ့သုံးပါးတဲ့လိုင်းနာကြည့်ကြနေတဲ့ပုဂ္ဂိုလ်တွေသံဃာပဲဘောင်းဘောင်းမွန်ကျင်နေတဲ့သံဃာပဲအဲဒီသံဃာတွေကအရိယာမေဖို့ရောက်နေတဲ့အရိယာသံဃာရှိတယ်ဘောဓဘာံသရဂံအနာဂံယဟန္တာ ကိုပုဂ္ဂိုလ်က၄ပါးသောတာပတိမဲ့ပုဂ္ဂိုလ်သရာမိမဲ့ပုဂ္ဂိုလ်နာမိမဲ့ပုဂ္ဂိုလ်ရတနာပုဂ္ဂိုလ်မဲ့ပုဂ္ဂိုလ်က၄ပါးအဲမဲ့ပုဂ္ဂိုလ်၄ပါးဖို့ပုဂ္ဂိုလ်၄ပါးပေါင်း၈ပါးအဲ့ဒါအရိယမင်္ဂခေါ်တဲ့အဲ့ဒီမဲ့ဖို့ရောက်အောင်လို့ကျင့်သုံးနေတဲ့ကလျာဏပုဖြစ်ခြင်းကလည်းဒါကအရိယလောင်းဖြစ်တဲ့အတွက်သူ့လည်းထဲလည်းလို့ရှိရင်ဖြင့်ကလျာဏပုထုရှင်တန်ဃာတဲ့အဲ့ဒါတွေကမြတ်စွာဘုရားသုံးရင်ဆုံးမတဲ့အတိုင်း ကောင်းစွာကျင့်တဲ့သုတ်တိပါဏာဆိုင်သောဂုဏ်နဲ့ပြည့်စုံတယ်တဲ့ဒါကြီးညိုစရာပဲကောင်းသောကျင့်နဲ့ကျင့်တယ်ပြည့်စုံတယ်ကြီးညိုစရာကောင်းတယ်ဒါသာလေဆိုရမယ်သုတ်တိပါဏောလောဘဒေါသမောဟကင်းကြောင်ကောင်းမွန်စွာကျင့်ကြံတတ်သောဘာငါတော်မြတ်ပါပေတကားသုတ်တိပါဏော

ဘုရားမြတ်စွာဘုရားဤတတိသာသံဃာတွေဟာတဲ့သုတ်တိပါဏကောင်းသောအကျင့်နဲ့ပြည့်စုံတယ်လောကမှာဘာသာဝါဒယူတာအမျိုးမျိုးရှိကြတယ်ကိုကြီးညာကိုကြီးညာကိုသဘောကြရာကိုသဘောကြရာကိုယူဆနေကြကိုဘာသာတရားအရာကျင့်နေတာတရားကောင်းသောကျင့်နေတယ်လို့ဒီလိုပဲယုံကြည်နေကြတယ်ဒါတော့ဘာသာတိုင်းဘာသာတိုင်းက ကိုယ်ဘာသာတရားအရကျင့်တာကောင်းတယ်လို့ဒီလိုဆိုကြမှာပဲကိုယ်ဟာမကောင်းဘူးသူများဟာကောင်းတယ်လို့တော့ဘယ်သူမှဆိုမှာမဟုတ်ဘူးကိုယ်ဘာသာတရားအရကောင်းတယ်လို့ဒီလိုပြောကြမှာအငင်းထွက်လာလို့ရှိရင်ဆုံးဖြတ်ပေးဖို့ရလိုးလာပါတယ်ဘာကောင်းတာလဲဆိုတာဘုရားမြတ်စွာဘုရားဤဒီသားဖြစ်တဲ့သံဃာတော်အပေါင်းကကောင်းသောအကျင့်ကျင့်တဲ့ဆိုတာဘာလဲလို့မိန့်ခွန်းထုတ်ကြရှိပါတယ်ဖြေကြလည်းရှိပါတယ် ဘာကောင်းတာလဲဆိုမကောင်းတဲ့မကောင်းတဲ့တရားတွေကျင့်အောင်လို့ကျင့်တာဟာကောင်းတာတဲ့လောကမှာအနာယောဂါတွေရှိရဆိုပါတော့နာယောဂါဒီတယောက်မှာနာယောဂါဖြစ်မကြမ်းမှာယောဂါဖြစ်ကြမ်းမှာယောဂါဖြစ်လို့ရှိရင်အဲ့ဒီမကြမ်းမှာယောဂါဟာကောင်းသလားမကောင်းဘူးလားမေးလို့ရှိရင်ဘယ်နဲ့ကြည့်ရမလဲ ယောဂဝေဒနာဆိုတာမကောင်းဘူးလို့သိရမှာပဲကလေးကစပြီးသိပါတယ်ယောဂဝေဒနာကောင်းတယ်လို့ဘယ်သူမှပြင်မှာမဟုတ်ဘူးယောဂဝေဒနာမကောင်းဘူးလည်းသိရမှာပဲယောဂဝေဒနာကျင်းအောင်လို့သိကုရာဟာကောင်းမလားမကောင်းဘူးလားလို့မေးရင်ဘယ်နဲ့ပြင်မလဲအဲယောဂဝေဒနာကျင်းအောင်သိကုရင်ကောင်းတာပေါ့သိကုတဲ့အတိုင်းပြောက်သွားလို့ရှိရင်ဟော အဲတယောက်သားရင်ကောင်းတဲ့ရေးကြည့်တာခုဆေးရုံတွေပါလေနဲ့ကျမ်းမာရေးတွေလုပ်နေရတာတွေလုပ်နေရတာတော်ရကလူတွေကိုမျိုးသူမျိုးကလာကြတော်ရကရောညူလေးတွေကရောလာကြတယ်ဘုန်းကြီးတို့ဒီရောက်လာမေးကြည့်တယ်ဘာလို့ကြတယ်လာတော့သေကုကိုလာတယ်သေကုကိုလာတယ်ပြောတာဒီတော်များတယ်ဟောသေကုကလာရอืมဒီမှာရန်ကုန်မြို့မှာသမားတော်ကောင်းတွေဇာဝန်ကောင်းတွေ ဒါတွေအားကိုးပြီးတော့လာကြတာပဲလို့အဲမကောင်းတဲ့ယောဂဝေဒနာတွေပြောက်အောင်လို့လာကြတာအရေးကြီးပါတယ်သတ္တဝါတွေမှာမကောင်းကျိုးဖြစ်အောင်လို့ဘယ်သူကဖန်တီးနေသလဲဆိုရင်လောဘဒေါသမောဟကဖန်တီးရဲတယ်လောဘဒေါသမောဟတွေအကြောင်းပြုပြီးလောဘလိုလိုက်ပြီးတော့ပြုကြတယ်ဒေါသလိုလိုက်ပြီးပြုကြတယ်လောဘလိုလိုက်ပြီးတော့ဒီတစ်ခုသောပစ္စည်းကိုလိုချင်လာပြီဆိုတော့ လောဘကတိုက်တွန်းတယ်ဒီဒါလေးကိုရအောင်လို့ရအောင်လို့ခိုးရင်လည်းခိုးလိုက်လူရင်လည်းလူလိုက်အဲဒီတော့သူကတိုက်တွန်းတယ်လူချင်းနေတဲ့ဆရာတွေဒီလိုကြီးတဲ့ဘာသူကရအောင်လို့တိုက်တွန်းတယ်အဲတရားသဖြင့်ရအောင်လုပ်နိုင်တဲ့ပုဂ္ဂိုလ်ကတရားသဖြင့်ဝဲယူတာအပြစ်မရှိပါဘူးသူကလည်းအဲတရားသဖြင့်ခိုးယူဖို့လူယူဖို့တရားသဖြင့်ရအောင်လို့အဲဒီလိုတိုက်တွန်းတယ်တိုက်တွန်းတော့ ရုပ်တရက်တော့သိမလို့ဝင်ကြပါဘူးဒါပေမဲ့တိုက်တွန်းမှများလာတဲ့ခါကျတော့လောဘလိုလိုက်ပြီးတော့ခိုးမိလူရမိရဲ့ရာဇဝပြည့်တာနေသိနေဒီလိုဟာရအများကြီးပဲတချို့ခိုးပြီးတာကဒီပစ္စည်းတွေခိုးတော့ခိုးတယ်နဲ့တကွအင်းရဲတာဖမ်းအင်းဘာမှမသုံးရသေးဘူးတရားတစ်ချက်မှမသုံးရသေးဘူးအဲဒါအဲဒုက္ခရောက်တာတော့လောဘကတိုက်တွန်းတော့ အဆောင်ရတယ်အောင်းမိပြီးတော့သွားခိုးလိုက်နေတာဒုက္ခဖြစ်ဒေါသလျောက်မုန်းတဲ့ပုဂ္ဂိုလ်လည်းတတ်ခိုင်းတယ်တတ်လိုက်ဇဲနဲ့ပေါက်လိုက်ဒုံနဲ့ရိုက်လိုက်စသည်ဖြင့်ဒါနဲ့ထိုးလိုက်အဲထိုးလိုက်တနာနဲ့ပြေးလိုက်စသည်ဖြင့်တိုက်တွန်းတယ်ကိုယ်လက်ထဲမှာရှိတဲ့ကိုယ်အင်အားနဲ့သူတော်ဘာကိုနှိမ့်ဆက်ဖို့ရတိုက်တွန်းတိုက်တွန်းတဲ့အတိုင်းလှုပ်လိုက်တဲ့အခါကာလကြာအဲ့ဒါလည်းပဲဒုက္ခရောက်တာပဲ အဲသူတို့ဘာတွေသိသိပြည့်သွားတယ်နာရီဖြစ်သွားတယ်ဆိုရင်ဒါတွေကရာဇဝမှုပြည်လာနေတယ်သင်ပါတယ်လောကတွေမကောင်းကျိုးပေးဖို့နိနောင်တမယာဘဝတွေကြတော့လေခုနကပြောခဲ့တဲ့သူ့ကိုသားချက်တက်တူရဆိုတာလူများဥစ္စာခိုးလို့ရှိရင်လည်းဒီတိုင်းနဲ့မကောင်းကျိုးတွေပေးတယ်တဲ့လေလေးဘုံကြဒုက္ခတွေရောက်ခုနကအနာကမှတဘဝတည်းခံရမှာနာယောဂဗလာဟုတ်ပဲကြီးကြီးဒီဘဝပဲနောက်ဘဝဒီနာလိုက်မလိုက်မလာနိုင်ဘူး တကူဘဝကသွန်သွန်ကဲကဲဖြစ်နေတဲ့အနာဘလောက်ပဲကြည့်ကြည့်နောက်ဘဝကျတော့ဒီနာပါလာပါဦးမလားမပါနိုင်ဘူးနောက်ဘဝကျရင်သူကဘဝတစ်ခုပဲယုံနာအစဉ်ပြတ်သွားပြီအဲယုတ်အစ်နာအစ်ဘုကာလပြောနေတယ်လူအစ်ဆိုတာလိုပဲယုတ်အစ်နာအစ်နဲ့လူအစ်ပုဂ္ဂိုလ်အစ်ဖြစ်နေတာဒီကအနာရောဂါတွေဟိုလိုက်မလာနိုင်ဘူးလိုက်လာတာဘာတွေလိုက် မကောင်းမှုအကုသိုလ်တွေလိုက်တယ်ကောင်းမှုကုသိုလ်တွေလိုက်တယ်အဲကောင်းမှုကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေကကုသိုလ်ကလိုက်ပြီးကျိုးပေးတယ်ကောင်းမျိုးတွေပေးတယ်မကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေမကောင်းမျိုးတွေလိုက်ပြီးတော့ပေးတယ်သူကလိုက်တာဒီမကောင်းမှုတွေတွေကရတယ်လဲဆိုပြီးလောဘဒေါသတွေကလောဘဒေါသမောဟတွေကနေပြီးရလာတာသူတို့တိုက်တွန်းလို့မတော်တာတွေပြုမိတယ်မတော်တာတွေပြောမိတယ်မတော်တာတွေကြံမိတယ်အဲဒီကနေပြီးတော့မကောင်းကျိုးတွေပေးတာဒါကြောင့် လောဘဒေါသမောဟတွေဖြစ်နေတာကောင်းသလားမကောင်းဘူးလားမေးလို့ရှိရင်ဘယ်နဲ့ဖြေရမကောင်းဘူးလို့ဖြေရမယ်လောဘလူကျင်တာဟာမကောင်းဘူးဒေါသသိဆိုးတာအရာတွေမုန်းတာသူတို့ဘာတွေသေးပါစေပြက်ပါစေကြားနာမကောင်းဘူးမောဟမသိမလိမ္မာတာမကောင်းဘူးတဲ့ဒီပုဂ္ဂိုလ်ကငါလောဘလိုချင်မှုလည်းရှိအောင်မမလိုချင်လို့ရှိရင်စီးပွားမဖြစ်ဘူးလောဘလည်းရှိတယ်လို့ရှိမှကောင်းတယ်သူကဒီလိုလဲ ထင်တတ်တယ်မာရမကောင်းပါဘူးလောဘဆိုမကောင်းတဲ့တရားပဲလောဘအာကြီးပြီးတော့လောဘတိုက်တွန်းတာတွေလျှောက်လို့ရင်မကောင်းမှုတွေဖြစ်တာပဲသုံးတယောက်ကလောဘကောင်းပါတယ်လို့ဆိုပဲလို့ရှိရင်လာခဲ့ပါဘုန်းကြီးကမေးကြည့်ပါမယ်အဲဒီလောဘအာကြီးတဲ့ပုဂ္ဂိုလ်တယောက်ကသူ့ပစ္စည်းလာခိုးတယ်ဆိုပါတော့သူ့ညာသားများတွေလာပြင်မာတယ်ဆိုပါတော့လောဘကြောင့်ကောင်းတယ်လို့မဆိုနိုင်ဘူး အဲဒီတိုင်းအလွတ်သာသူကောင်းတယ်လို့ပြောမှကိုယ်လာထီးတဲ့ခါကျတော့မကောင်းပြောမှာပဲမကောင်းပြောမှာပဲဒေါသကောင်းတယ်လို့တချို့ကပြောချင်းလာခဲ့ဒေါသကြီးတဲ့ပုဂ္ဂိုလ်ကဒေါသနဲ့စိတ်ဆိုးပြီးသူ့ကိုလာပြီးတော့ရိုက်မယ်သူ့ယဉ်ဤတဲ့ပုဂ္ဂိုလ်ရဲ့အိမ်သူအိမ်သားတွေလာပြီးရိုက်မယ်နှဲ့မယ်တတ်မယ်ဖြတ်မယ်သဘောကျပါမလားလက်ခံနိုင်မှာမလားဆိုလို့ရှိရင်လက်မခံနိုင်ဘူးအဲလွတ်ပြောနေရင်သာကောင်းတယ်လို့ပြောနေတာ အဲကိုယ်လာပြီးတော့ထိတဲ့ခါကျတော့ကောင်းတယ်လို့ဘယ်နဲ့မှမပြောနိုင်ဘူးဒါကြောင့်လောဘဒေါသမောဟဆိုတာမကောင်းတဲ့တရားတွေအဲ့ဒီမကောင်းတဲ့တရားတွေကျင့်အောင်ငြိမ်းအောင်ကျင့်လို့ရှိရင်ကောင်းသလားမကောင်းဘူးလားအဲလောဘဒေါသမောဟမကောင်းတဲ့တရားတွေကျင့်အောင်ကျင့်ရင်ကောင်းတာပေါ့ခုနကယောဂဝေဒနာတွေကျင့်အောင်လို့သိကုရင်ကောင်းတယ်လို့ပဲယောဂဝေဒနာတွေအမြင့်ပြပြောက်သွားအောင်ကုလို့မြင့်ပြပြောက်သွားပြီဆိုရင်ကောင်းတယ်လို့ပဲ ယောဂဝေဒနာတွေကြောက်သွားကောင်းတဲ့အတိုင်းပဲဒီကလောဘဒေါသမောဟဆိုတဲ့မကောင်းတဲ့တရားတွေကျင့်ကြံအားထုတ်လို့တခါလေအမြင့်ပြငြိမ့်သွားပြီဆိုရင်အကောင်းဆုံးပေါ့အခုမြတ်စွာဘုရားရဲ့အဆုံးအမတော်အတိုင်းလိုက်နာပြီးကျင့်နေတဲ့သံဃာတော်တွေကဘာကျင့်မလဲဆိုရင်အဲဒီလောဘတို့ဒေါသတို့မောဟတို့မကောင်းတဲ့တရားတွေကင်းကျင်းအောင်ကျင့်တယ်ဘာတွေကျင့်လို့ဆိုရင် သီလအကျင့်ကိုကျင့်တယ်သမာဓိအကျင့်ကိုကျင့်တယ်ပညာအကျင့်ကိုကျင့်တယ်သီလသိက္ခာဗုဒ္ဓေဒုတိယစောင့်ရှောက်နေသောအာဖြင့်ကာယကမှုဝစီကမှုကိုယ်နဲ့နှုတ်နဲ့ကျူးလွန်တဲ့လောဘဒေါသမောဟအကျဉ်းစားတွေမရှိရဘူးငြိမ့်တယ်သီလရိုသေတွေကျင့်နေငြိမ့်မယုံသေးမကျင့်တဲ့ပုဂ္ဂိုလ်တော့ပြောလို့မဖြစ်ဘူးဒီလိုကမေးကြမေးမှဟွန်းရှင်တရားတို့ ညာတော်တွေကတချို့ကဘာတွေဘာတွေလုပ်နေပါကောပြောကျင်ပြောမယ်အဲ့ဒါမဆိုင်ဘူးအဲ့ဒါကသူကောင်းသောကျင့်သူမကျင့်တဲ့ပုဂ္ဂိုလ်ပဲဒါကဒီတဲ့ဆင်းရဲမပါဘူးတန်ခါထဲမပါဘူးကောင်းသောကျင့်ကျင့်နေတဲ့သီလအကျင့်ကိုရိုးရိုးကျင့်နေရမယ်အောက်ထည်ဆုံးသီလတော့ပြည့်စုံကျင့်ရမယ်အကျင့်လို့ရှိရင်ဒါသုတ်တိဘာနာကောင်းသောကျင့်နဲ့ပြည့်စုံတဲ့တန်ခါပဲတန်ခါကျင့်ထဲမှာပါတယ်ဒါရတိုးတက်ပြီးတော့တားနိုင်လို့ရှိရင်သမာဓိသမထအကျင့်ကိုကျင့်ပါတဲ့ သမာဓိအာရုံတစ်ခုခုကိုစူးစိုက်ပြီးရှုနေရတယ်။အဲဒီတော့ရှုပြီးတော့နေတော့ဉာဏ်နာလည်းအာနာပါနာဆိုတော့အာနာပါနာကိုသမထကမ္မထာအဖြစ်နဲ့ဝိသုရိနဲ့ကပြထားပါတယ်။အဲနာသီးပြားနာသီးပြားနာသီးကက်ကခေါ်တယ်နာသီးပြားအတိုက်အထိရှိပါတယ်။တချို့ပုဂ္ဂိုလ်တော့လည်း အထက်နှုတ်ခမ်းမှလာကြိုက်တယ်နှထောင်းနှထောင်းတူတဲ့ပုဂ္ဂိုလ်ကအထက်နှုတ်ခမ်းမှတဲ့နှထောင်းရှိတဲ့ပုဂ္ဂိုလ်ကနာပြီးရမှတဲ့အဲနာပြီးကြကနာပြီးရမှဖြစ်စေတဲ့မုခနိမိတ်အထက်နှုတ်ခမ်းမှဖြစ်စေတိုက်ပြီးတော့သင်ကြားတယ်ဒါလို့ဆိုပါတယ်ပုဂ္ဂိုလ်တူကတော့အဲဒီမုခနိမိတ်ကိုသူကကစားကအသက်ရှိတာဆိုပြီးတော့ ရေးတာဟောပြောနေတာတွေ့ဘာစကြီးကပြောတယ်လည်းမသိဘူးဝဇာပေတွေထကရာတွေဒီကာတွေကိုပယ်ပါလားပါလားတော့မပြောရဘူးသူကအဲထကရာဒီကာတွေမှာတရိပ်ကတော့နာသီးပြားကထိတာတော့မဟုတ်အထက်နှုတ်ခမ်းကထိတာအဲ့ဒီကနေပြီးတော့ရှင်းရမယ်ဘုန်းကြီးကလည်းဒီတိုင်းဟောပါတယ်ဒီလိုကဘုန်းကြီးတို့ကောင်းနေပင်နေရှုနေတာတွေသွားရနာကြတယ် အာနာပါနကမ္မထာဆိုတာနာသီးကြနှာခေါင်းကြရှိရတာပဲဘယ်နဲ့ဘိုက်ကနေပြီးရှိရပါလိမ့်မလို့ပြောရတယ်ပြောကြဘုန်းကြီးတို့ကသမထသမထမှမဟုတ်ပဲသူကသမထသမာဓိပြောင်းအားထုတ်တဲ့အခါနာသီးကြနှာခေါင်းကြနှုတ်ခမ်းကြဒီကပဲအားထုတ်ရတယ်ဒီကပဲရှိရတယ်ဘုန်းကြီးကဒီလိုပဲဟောပါတယ်သမထသမာဓိပြောင်းအားထုတ်တဲ့အခါဒီလိုတဏှာတွေကရှိရတယ်နဏှာသုံးညဟိုရောက်ပြီးရောက်ပြီးမရှိပါဘူးတဏှာတွေစိုက်ရှိမှသမာဓိဖြစ်တယ် ဝိပဿနာဆိုတာကတဏှာလည်းရှိရမယ်လို့မဟုတ်ဘူးဝိပဿနာဆိုတော့အား၆ပါးကပေါ်တိုင်းပေါ်တိုင်းနေလိုက်ရှိရတယ်အင်းမြတ်စွာဘုရားကလည်းပေါ်တိုင်းပေါ်တိုင်းရှိလို့ရတယ်ဟောထားတယ်ခန္ဓာကဥစ္စာနာဝရဟောတာလည်းတော်စုံသွားပါပြီသူအရိယဘု၄ပါးကိုမူရာတွေဒီတိုင်းပြန်ရှိရမယ်ဆိုတာဒါအနုပဒနာတော်စုံသွားနောက်နေ့ကကျွန်တော်ဘုန်းကြီးကဟောရအောင်မယ်လို့ကြားတယ်အဲ ။ဘာကြောက်ပါကပေါ်တိုင်းပေါ်တိုင်းနေရှိရတယ်ဝိပဿနာဆိုတာမရှိရင်မရှိတဲ့အာယုံမှာနေသဒုက္ခအတ္တဆွဲလန်းနေအဲ့ဒီဆွဲလန်းနေကြောက်အောင်လို့ပေါ်တိုင်းပေါ်တိုင်းနေရှိရတယ်။အဲ့ဒါကိုသဘောမပေါက်တဲ့ပုဂ္ဂိုလ်တွေကအာနာပါနသမထမ်းဆိုတာနာပြီးပြားနှုတ်ခမ်းပြားကနေပြီးရှိရတာပဲဘယ်နဲ့မှမရှိဆရာတော်ကဖောင်းတယ်ပိန်းတယ်ဘိုက်ကနေရှိပါလိမ့်မလို့ဒီလိုသောဒနာကြတာအဲ့ဒါကမသိတဲ့ပုဂ္ဂိုလ်ကအဲ့ဒီလိုပဲ အဲဇာရဲမပါဘူးပြောလို့ပြောခုနကဇာရဲပါတဲ့အကြောင်းလေးရှင်းတော်ပါအဲဒီတော့သမထသမာဓိပြောင်းနာရီပြကနေပြီးတော့ဖြစ်ဖြစ်နှုတ်ခမ်းတက်ရကနေပြီးတော့ဒီအဲဒီကနေပြီးစောင့်နေရှိရတယ်ဒီတိုင်းစိတ်နဲ့စိုက်ပြီးရှိနေလည်းရပါဒါပေမဲ့လို့ပထမရှိပါသားမှာဒီတိုင်းရှိနေသမာဓိမပြေဘူးဝင်နေဆက်တယ်ဝင်နေဆက်တယ်အဲဒီနေရာကြီးကစိုက်ပြီးတော့ရှိနေအဲဒီတော့ရှိနေတဲ့အချိန်မှာ အပြင်မဲ့ထိုးထိုးအာယုန်တွေကိုကြံစီတဲ့လောဘစိတ်ကူးတွေမဖြစ်နိုင်ဘူးဒေါသစိတ်ကူးတွေမဖြစ်နိုင်ဘူးမောဟစိတ်ကူးတွေမဖြစ်နိုင်ဘူးဒီတိုင်းအလွတ်နေတဲ့ပုံကိုယ်တွေမှာတစ်ခုမဟုတ်တစ်ခုစိတ်ကူးနေတာပဲစိတ်ဆိုတာရဆိုင်တာလို့မရဘူးဒီလိုကစိတ်စိတ်တိုင်းထားဆိုပြီးတော့လို့ဘယ်ဆက်ရလိမ့်မှာတော့စိတ်ထားလို့ပဲမရဘူးစိတ်ဆိုတာကျိုးနဲ့ကြည်ရလို့လည်းမရဘူးခန်းနဲ့ပိထားလို့လည်းမရဘူးအဲစိတ်ကူးဆိုတာသွားကျင်နေသွားတယ်ဓမ္မထန်တစ်ခုခုနဲ့မထိုင်လို့ရှိရင်စိတ်ဆိုတာညင်ညင်းမရှိဘူးသွားနေတယ် လောဘဖြစ်တဲ့အခါဖြစ်ဒေါသဖြစ်တဲ့အခါဖြစ်များသောအားဖြင့်လောဘဖြစ်နေတာများပါတယ်ကိုနှစ်သက်ရကိုကြက်ရအာယုန်တွေစိတ်ကူးနေတာပဲများအဲဒါအခုနာရီကနှာခေါင်းရမှာလားစားပြီးတော့ရှုနေတဲ့ပုဂ္ဂိုလ်ကဝင်နေထွက်တယ်ဝင်နေထွက်တယ်တရားရှုနေစိတ်တွေဘယ်မှမသွားရဘူးလောဘဒေါသမောဟစိတ်ကူးတွေငြိမ့်နေပရိယုထာကိဋ္တာတွေခေါ်တယ်ဒါစိတ်ကူးစိတ်ကူးလောဘဒေါသမောဟတွေငြိမ့်နေ အဲ့ဒါတွေတိုးတက်ပြီးတော့မြစ်ပြငင်းအောင်ကတော့ဝိပဿနာရှုရတယ်ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှုတဲ့မရှုမိရင်မြညာကဖြစ်ဖြစ်ကြားကဖြစ်ဖြစ်ပေါ်ရပေါ်ရအာယုံကနေပြီးနိစ္စဒုက္ခအတ္တဆွဲလာပြီးလောဘလိုချင်မှုဖြစ်လိမ့်မယ်ဒေါသစိတ်ပြည့်စုံဆုံးမှုမုန်းမှုဖြစ်လိမ့်မယ်မောဟမသိမှုဖြစ်လိမ့်မယ်ဖြစ်တိုင်းဖြစ်တိုင်းနေရှုပြီးတော့ဖြစ်ပြီးပြောက်ဖြစ်ပြီးပြောက်ဖြစ်ပြီးပြောက်မမြဲတဲ့တရားတွေပဲ ဖြစ်ကြည့်ကြခြင်းနဲ့ဆင်းရဲတွေပဲသူသဘောတည်းသူဖြစ်တဲ့နေတဲ့သဘောတရားတွေအနာတ္တတရားတွေပဲလို့သိနေလို့ရှိရင်အဲဒီအာယုန်နဲ့စပြီးလောဘလည်းမဖြစ်တော့ဘူးဒေါသလည်းမဖြစ်တော့မောဟလည်းမဖြစ်တော့ဘူးဒါဝိပဿနာနဲ့ငြိမ့်တယ်အနုပြကိလေသာငြိမ့်တယ်ဝိပဿနာညာအစဉ်တိုင်းတက်သွားလို့နောက်ဆုံးပြည့်စုံတဲ့အခါကာလကျတော့နိဗ္ဗာန်ကိုအရိယာမညာနဲ့မျက်မှောက်ပြုတယ်အဲအဲဒီခါကျရင် ထိုက်ပြရလို့သာကြည့်လေတယ်ကြည့်ကြတယ်မြပြန်ငိမ့်နေရာသမဉဏ်ရောက်တဲ့ခါကာလကျလောဘဒေါသမောဟတွေအကုန်ငိမ့်နေအဲဒီလိုငိမ့်အောင်လို့ရှင်းရတယ်ဒါမြတ်စွာဘုရားရဲ့အဆုံးအမကိုယူသေးစွာလိုက်နာနေတဲ့ပုဂ္ဂိုလ်ကအောက်ထစ်ဆုံးသီလကစားပြီးတော့ကျင့်ရတယ်သာနာရင်သမာဓိကျိုးတဲ့ကျင့်ရတယ်သာနာရင်ပညာဝိပဿနာပညာကျင့်ရတယ်ဝိပဿနာပညာမှာလည်းသာနိုင်လို့ရှိရဲ့အရဟတမေဖို့ရအောင်လို့ကျင့်ရတယ်အဲဒီလိုကျင့်နေတာကိုသုတ်တိဘာနာလောဘဒေါသမောဟကိညာအောင် ကောင်းမွန်စွာကျင့်ကြံတော်မူတာသောသံဃာတော်မြတ်ပါပေတကားဒီတော့လောဘဒေါသမောဟတကယ်ကြီးအောင်ဘသူတွေကျင့်တော့ဆိုရင်ဘုရားမြတ်စွာဘုရားကြီးတပည့်တွေပဲကျင့်တယ်ဒီပြင်ကလောဘကင်းအောင်ကျင့်ရမယ်ဆိုတဲ့အဆုံးမဩဝါဒလည်းမရှိဘူးဒေါသမောဟကင်းအောင်ကျင့်ရမယ်ဆိုတဲ့အဆုံးမဩဝါဒလည်းမရှိဘူးကြည့်ပြန်လဲသီလနယ်ပယ်လောက်ကရှိတယ်ဒါကြောင့်သမာဓိနယ်ပယ်ကမပြည့်မစုံရှိတတ်တယ်ဉာဏ်နယ်ပယ်က အနိစ္စဒုက္ခအနတ္တဝိပဿနာဉာဏ်ဖြင့်ပြီးအရိယာမဉာဏ်ဖြစ်အောင် ပြည့်မုံခြင်းကြီးဆိုတာဘယ်မှာမှမရှိဘူးမြတ်စွာဘုရားရဲ့အဆုံးအမပဲရှိတယ်။ဒါကြောင့်မြတ်စွာဘုရားဤတိသာသံဃာတော်ဟာတဲ့မကွာတော်မြတ်စွာဘုရားဤဘာဝကသံဃောတတိပါပေါင်းဖြစ်သောသံဃာတော်သည်သုတ်တိပါနောလောဘဒေါသမောဟကင်းကြောင်းကောင်းမွန်စွာချစ်ကြံတော်မူတတ်ပါ၏။အဲဒီပုံ တိုင်းပါလေဆိုတော့သောပတိပါဏောလောဘရောဂမောဟကင်ညာကောင်းမွန်စွာကျင့်ကြံတတ်သောသံဃာတော်မြတ်ပါပေတကားသောပတိပါဏောလောဘရောဂမောဟကင်ညာကောင်းမွန်စွာကျင့်ကြံတတ်သော ငါတော်မြတ်ပါလေတကားသုတိပန္နောဒောဂဒောဂမောဟကင်းညောင်းအောင်းမွန်စွာသင်ကြံတတ်သောသံဃာတော်မြတ်ပါလေတကားအဲဒါသံဃာတော်ညီညိုတဲ့ညီညိုတိုက်တဲ့သံဃာစေတဲ့တရားစေတရားစေသံဃာစေတွေ စစ်သေးဖို့စီစစ်ဖို့ရတယ်အချင်းချုပ်တော့တော့ပြီးသွားပါပြီပြောမယ်ဆိုရင်အကျယ်ကအများကြီးရှိပါတယ်ဒါပေမဲ့အချိန်နည်းနဲ့တိုင်းတာပြီးပြောရအဲဒီလိုဘုရားကုံတရားကုံသံဃာကုံတွေသက်ဝင်ယုံကြည်ပြီးတော့သိရသရာတရားပဲအဲဒီသရာတရားဟာထိုင်မြဲဖို့ရလိုတယ်ထိုင်ဒီသရာတရားထိုင်မြဲလို့ရှိရင်အပေလေးပါဘယ်တော့မှမကြတော့ဘူး အောင်မြတ်တဲ့ဘဝတွေဖြစ်ပြီးဆင်းရဲခါသိခြင်းနဲ့နိဗ္ဗာန်ရောက်မယ်တဲ့ဒီကရာတရားထိုင်မြဲဖို့အရေးကြီးတယ်ဒါကြောင့်ထိုင်မြဲဒီတိုင်းကောင်းတာပဲဟာလေထိုင်မြဲဒီတိုင်းကောင်းတာတရားတရားပဲမနေ့ကကောင်းမှုပေးတာအဲဒီတရားတရားထိုင်မြဲဖို့ရာကိုနတ်ကြီးကမှားလိုက်တဲ့မှားရန်၃ခုနဲ့လည်းပဲညီညွတ်ပါတယ်မှားရန်၃ခုကလည်း ဒီဒီကိုပါဠိတော်ပါပဲဒီဒီကိုပါဠိတော်ပဲပါဠိတော်တွေဘုန်းကြီးအကျဉ်းချင်းလေးတွေဒီမှတ်သားဖို့ရတူတူတူတူနဲ့မှတ်နေအောင်နားလည်အောင်အတူလေးတွေဆောင်းဖို့ကလေးတွေပေးတာပါဠိတော်ရဲ့အခြေတွေညွတ်နေတယ်အချိန်ဒီကုန်တယ်သိကုန်တယ်အချိန်ကြီးကရေမျိုးဟိုအတူလေးလိုရင်းလိုရင်းလေးနာဒီဆိုတာလူတိုင်းလူတိုင်းရောက်ဘူးကြတယ် အဲဒီနတ်ပြည်ကသုရေကနီးမှနတ်ပြည်ကမှားလိုက်တယ်တဲ့မိတ်ဆွေတွေကမှားလိုက်တယ်တော်ရတဲ့တော်မျိုးတို့ကနေပြီးတော့မျိုးကြီးကြာကြီးတွေသွားတဲ့ပုဂ္ဂိုလ်များမှားလိုက်တယ်လို့အဲဒါလေးဝယ်တော့ပါအောင်ဘယ်ဝင်ပြီးတော့ဘသူကြီးကိုပြောရစမ်းမအောင်စသည်ဖြင့်မှားလိုက်တယ်လို့နတ်ပြည်ကသုရေကနီးကြတော့နတ်မိတ်ဆွေတွေကမှားလိုက်တယ်မှားတာသုံးခုရှိတယ် နာများမှာသူတွေကနီးလူတို့ရဲ့နဲ့9ရက်လောက်အလိုမှာဘုရားနာမည်၅ပါးထင်တယ်တဲ့ဒီဘုရားနာမည်၅ပါးထင်တယ်လူကြီးလောကမှာလည်းဘုံကံထူးခြားတဲ့ပုဂ္ဂိုလ်တွေမှာနမိတ်ထင်ပြီးတော့ပြည့်စည်တတ်ပါတယ်အဲနာပြည်မှာဘုံကရှိတဲ့နာတွေဒီလိုပဲသူတွေကနီး9ရက်လောက်ကြာနမိတ်ထင်တယ်ဘာတွေတုံးဆိုလို့ရှိရင်မာလာမိလာယံတိ ပန်စင်ထားတဲ့ပန်းတွေကလည်းညှိုးတယ်တဲ့။နတ်ပြည်လောကမှာပန်စင်ထားတဲ့ပန်းတွေဆိုဘယ်တော့မှညှိုးခြင်းမရှိဘူး။မကြိုက်လို့သာပန်းတွေလဲပန်းရင်ပန်းရောပဲသူကညှိုးတယ်တော့မရှိဘူး။ဒီပြည်လောကပန်းတွေကတော့မနေ့ကပန္တာညနေကြလို့ရှိရင်ညှိုးကုန်တာပဲ။အသေးသေးတွေဝယ်ပြီးတော့ပန်းရတယ်။နတ်ပြည်မှာအဲဒီလိုညှိုးတယ်လို့မရှိဘူးတဲ့။ဒါပေမဲ့လို့ သူတွေကနိ900လောက်လိုတော့တယ်ဆိုတော့အဲ့ဒီချိန်ကျတော့နတ်ပန်းနေညှိုးတယ်တဲ့နတ်ပန်းနေညှိုးတာမျိုးဖြစ်နေဒီနတ်ဟာဖြင့်ဒီနတ်သားပြီးနတ်သမီးကြီးရေပေါ့နတ်ပြည်လောကကသူတွေရတော့မပြီးတော့မယ်ဆိုတော့သိရတယ်ဝဋ္ဌာကိလေသာဒီဝတ်ဆင်ထားတဲ့အဝတ်အဆင်တရားတွေကလည်းနတ်ပြည်လောကမှာဘယ်တော့မှဟောင်းနှွမ်းတယ်လို့မကြည့်ဘူးအပြစ်ဆက်ဆက်ပဲဟွန်းသိနေရကြတယ် လူကြီးလောကဝိုးတွေကတော့တရက်လောက်ဝေါ်လိုက်ရင်ကိုချွေးတွေပါလေစွန့်ပြီးပေးကုန်တာကိုရဲနေရမကြဘူး။ကြာရင်ဟောင်းကုန်တာပဲဆိုကြကျော်ရ။ကြာတော့ချွေးမြေပြည့်စည်ကုန်ရော။နာရီလောကဝိုးတွေအဲဒီလိုမြင်နွမ်းခြင်းဆွေးနွေးခြင်းပြည့်စည်ခြင်းမရှိဘူးတဲ့။အများအားပြောင်ပြောင်လဲ့လဲ့အသစ်ဆက်ဆက်ဖြစ်နေတာပဲတဲ့ဒါပေမဲ့သူတွေကနီးခုနှစ်လောက်ကြာတော့အဲ့ဒီဝါးစားတွေညှို့နွမ်းကြည့်လို့မကောင်း အဟောင်းအလွမ်းတွေဖြစ်ကုန်တယ်ဒါလည်းနမိတ်တစ်ခုပဲကိစေဤဒေရာမောသန္တိကိစေဤလက်ကလေးကြတော်မှာဒေရာချွေးတော်သည်မောသန္တိထွက်ကြကုန်၏နာပြေကြဝရနာမြန်ချွေးမထွက်ဘူးတဲ့လူပြင်းတော့ချွေးရထွက်ရအိုက်တဲ့ရတဲ့အိုက်တဲ့ဥရုရာဒီမှာဆိုရင်ချွေးတွေသိပ်ထွက်တာပဲ ဒါပေမဲ့လို့အချွေးကလည်းထွက်တာမျိုးထွက်အောင်မအချွေးမထွက်လို့ချွေးငုတ်တယ်ဆိုလို့ရှိရင်လည်းလူတွေကနေမကောင်းဘူးကြမ်းမှာဖြစ်နာကြီးလောကတော့အဲဒီလိုမကြမ်းမှာလည်းမရှိပါဘူးသူကနေရာကြပါချွေးလည်းမထွက်ဘူးတဲ့နေရာတန်းကစင်းစင်းကြီးရကြီးတဲ့ပဲဒီချိုးစရာကိုမလိုပါဘူးသူကတော့မနာတာချင်းတယ်ဒါပေမဲ့လို့သူတွေကနီ9ရက်လောက်ကြာတော့ဂျင်းညာကချွေးတွေကြရသုံးလို့ကိုမနိုင်ဘူးလေချွေးတွေဒါလည်းပြေဘူးရနေမိတ်ပဲ ကာယေဝဝနိယအောပမတိကာယေကိုနဲ့ဝဝနိယရုပ်ဆင်းမလှပါခြင်းအိုခြင်းအိုမင်းခြင်းသည်အောပမတိတရားဝိလာလေတော့သည်နာတိယဝရနာများမှာလာလာပါပါတင်းနေတယ်ပြူရွယ်ရွယ်ကြီးတဲ့ပဲတဲ့နာသမီးနဲ့နာသမီးတွေဆိုလို့ရှိရင်တစ်ချောင်းနှစ်လောက်နာသားတွေဆိုလို့ရှိရင်အနည်း20လောက်ပြူရွယ်ရွယ်လေးတွေကြီးတဲ့ပဲဟိုအရင်ကနှစ်ပေါင်းများစွာနေပြီးနာပြည်ရောက်နေတဲ့နာသားနာသမီး

အသားရည်တွင်ချင်းအစရှိတဲ့အဲဒီအိုရုပ်တော့မရှိဘူးတဲ့ပြူပြူရယ်ရယ်မျက်နာလေးတွေပြောင်းလို့တခါလဲစောလို့အခုလူလောကမှာမျိုးသမီးမျိုးသားလေးတွေပြောင်းပြီးတော့အဲမျက်နာတွေပါတွေပြောင်းပြီးတော့စပါတင့်တယ်ပြီးတော့နေသလိုပဲအဲဒီလိုနေတယ်တဲ့ဒါပေမဲ့လို့သူတွေကနိခုနှစ်ရက်လောက်ကြာတော့အဲဒီနာအိုရုပ်တွေပေါ်လာနာအိုဖွားအိုကြီးဘိုးကြီးဖြစ်လာတဲ့ ဒေဝဒေဝသနေနာပိရမတိဒေဝနာတိဒေဝသနေနိုင်နေရနိုင်နာပြီးနာပိရမတိမမွေလျောမပြောပိုက်တော့နာပိရကိုလည်းကနာများပြင်းတယ်လို့ဒီဘူးတဲ့အခုကလာဝေကြတဲ့ပုဂ္ဂိုလ်တွေပွဲရဲသွားပြီးတော့ကြည့်နေရုပ်ရှင်ကြတဲ့ပုဂ္ဂိုလ်ရုပ်ရှင်သွားကြည့်နေပွဲကလည်းကောင်းရုပ်ရှင်ကလည်းကောင်းရင်ဘယ်ပြင်းမလဲကိုယ်ဤတတိမရဘူးအင်္ဂါလူတွေမိတ်နေဟောမှာသူ့အာယုံနဲ့သူပြောနေတာပြင်းတယ်လို့မရှိဘူး အဲ့ဒါလိုပဲနတ်ပြည်မှာကပြင်းပြန်မရှိဘူးကြော်ကြရဲကြီးတယ်ပဲအဒီမုကကုံနေနဲ့အများအားပြောနေရသိဉ္ဇစရာတွေမရှိဘူးသူကဇီဝရေးတွေဘာတွေကြာဆင်းလို့ဘာလို့ဒီလိုမရှိဘူးသူတို့မှသာအားလျော်တာသူတို့အကျိုးပေးအဲ့တော့ဘယ်တော့မှမပြင်းဘူးဒါပဲနဲ့လို့သူတွေကနိခွန်ရတော့ကြတော့ဘယ်မှာမှမပြောတော့ဘူးတဲ့ပြောစရာအကြောင်းလည်းမရှိဘူးခုနကနမိတ်တွေတွေ့တော့သိချင်းလာပြီဟာကိုသူကနီးတယ်ကြောက်မှာပါပဲ လူများမကြောက်မှဖြစ်လို့ယောဂကြောက်မကြောက်တော့ဘူးလို့ဆိုလို့ရှိရင်ကြောက်ကြတယ်အဲဒီမဲ့ယောဂဆိုလို့ရှိရင်ဆရာဝန်တွေကပြောဘူးစိတ်ထားတယ်လို့ဆိုတာလူတွေစိတ်ဓာတ်ကြပြီးတော့နည်းနည်းသေးပါဆိုလို့ဟုတ်တယ်စိတ်ဓာတ်ကြရင်လည်းနည်းနည်းသေးတတ်တယ်လို့အဲဒါကြောင့်မပြောဘူးအဲနားလည်းပဲဘုရားနမိတ်တွေနဲ့သေရမယ်ဆိုတာပြီးတော့သူလည်းပဲဘယ်ပြောတော့မလို့မနာကြောက်မှာပေါ့အဲဒီလို

လူတိန်ကံတဝအတုလာရလာဘံလဘသုလာရလာဘံလဘိတဝသုတ်ကတိရောဘဝါယီဒါပဲဟိုမှာပါဠိတော်ပဲလားပါဠိတော်ဒီမှာအကျယ်ကြီးပေါ့ဘုန်းကြီးကလူရင်းလေးတို့ချုပ်ပြီးတော့ဒီမှာယူထားအကျယ်ကြီးပြောနေလို့ရှိရင်သင်နဲ့ကုန်းတဲ့လူတွေနဲ့နားလည်မှာမဟုတ်ဘူးဘောအိုရှင်နာသနာသမီးဤတော်ဤနာပြေမှာတတော်စုရေသွားပြီးစီတော်သူအတိန်ကောင်းသောဂတိတို့ သစ္စာသွားပါလေတော့ရောက်ပါစေတည်းဒါကပထမသစ္စာတည်းသူကတိတော့ရောက်ပါစေသူကတိန်ခန္ဓဝါသူကတိတော့ရောက်ကြည့်၍သူလာလာလာဘံကောင်းသောရာခြင်းကိုလဘရပါလေတော့ရပါစေတည်းဒါကဒုတိယသစ္စာကောင်းသောရာခြင်းရပါစေသူလာလာလာဘံလပိတ်တော်ကောင်းသောရာခြင်းကိုရပြီး၍ သုဘတိတော်ကောင်းစွာတည်တံဒီဘဝဘဝဤဖြစ်ပါလေလောဖြစ်ပါစေတည်းကောင်းကောင်းခိုင်မြဲတည်တံပါစေတဲ့ကောင်းကောင်းရပြီအဲ့ဒါခိုင်မြဲတည်တံပါစေတဲ့ဒီသုံးခုနတ်ပြည်ကသူတွေကဒီပုဂ္ဂိုလ်အားပေးတာလေအားပေးစကားလေသူကအခုတရားနာနေတဲ့ပုဂ္ဂိုလ်တွေအားလုံးနတ်ပြည်ကလာကြတာကြီးပဲနတ်ပြည်ကတချို့ကနတ်ပြည်ကသူတွေဒီအခုဘဝ လူဖြစ်လာတာလည်းရှိမယ်။ဒါဆိုလည်းပဲနာတရားစုတွေပြီးတော့တဘွားနှစ်ဘွားသုံးဘွားလေးဘွားစသည်ခြားပြီးတော့အခုလူဘွားရောက်လာဒီလိုလည်းဖြစ်နေ။နာတရားတော့မရောက်ဘူးလားမကြည့်ဘူးနာတရားဒီစကားသုံးခုမှားလဲတာကြီးရဲ့ပဲ။ဟိုကကြားနာလာလာလာကြီးရဲ့ပဲ။ဆိုတော့လည်းမေ့မပြီးကြဘူး။မြတ်စွာဘုရားဟောထားလို့ပြီးရတယ်အဲဒီပါဠိတော်အရာပြီးရတယ်။အဲဒီဆောင်းမုတ်ကလေးတွေပြပြပြီးတော့ဘုန်းကြီးကပေါ်ပေးပါတယ်။ တိုက်ဆိုရမယ်သူပဲပြီးလို့ရောက်ပါစေကောင်းသောရာခြင်းရပါစေကောင်းကောင်းခိုင်မြဲတည်ရပါစေသူပဲပြီးလို့ရောက်ပါစေကောင်းသောရာခြင်းရပါစေကောင်းကောင်းခိုင်မြဲတည်ရပါစေသူကတိတော်ရောက်ပါစေသူကတိတော်ရောက်ပါစေ ကောင်းသောရာခြင်းရပါစေကောင်းကောင်းခိုင်မြဲတည်ရပါစေအဲဒီစကားသုံးခုနဲ့သူတွေကာနီးဒီကနေ့ဖြစ်နေတဲ့နတ်ကိုအာဘေးစကားပြောကြတယ်တဲ့လူကြီးလောကကအပြောနေဆိုရင်လည်းလူမမာမေးတယ်လို့ပြောတယ်နတ်မမာမေးတယ်လို့ပြောရမှာပဲ လူပြည်လောကမှာတော့လူမမမေးလို့ရှိရင်သွားကြည့်ပြီးတော့အာဘိစကာပြောရတယ်ဘယ်နဲ့ပြောရတော့ဆိုလို့ရှိရင်အာသားကြီးကောင်းပါသေးတယ်။ဘာငါလည်းမာသေးတာပဲ။ဒီကောင်းတဲ့တွေ့လို့ရှိရင်ကြားမှာမှာပါပဲ။ဒီလိုပဲပြောရတယ်ကြားမှာတဲ့ဘက်ကပဲပြောရတယ်ကိုယ်စိတ်ထဲကအားမရပါမယ်လို့အာဘိစကာဒီလိုပဲပြောရတယ်။အဲအပြင်မဲ့ရောက်လာတဲ့ခါကာလကျတော့ဒါလေးလက်တို့ပြီးတော့ပြောရတယ်။နေရာမကြတော့ဘူးလို့ပြောရတယ် ဒါကဒီပြည်လောကမှာလူမှမင်းကြီးနတ်ပြည်လောကတော့ဒီလိုမဟုတ်ဘူးတဲ့တယ်ပဲသူစားတဲ့တယ်ပဲအာမင်းမသေးသေးပါဘူးကွာလို့ဒီလိုမပြောရဘူးနတ်ပြည်တဲ့တယ်ပဲဘာလို့လဲသူကသိနေတာဘုရားနမိတ်တွေရှင်းနေတာအဲသူကတဲ့တယ်ပဲဒီသွားလည်းမင်းဆိုရင်ကြောင့်ရှိပါဘူးကွာဒီကစုတွေပြီးဒီသွားလို့ရှင်လည်းမင်းသူဂတိရောက်မှာပါပဲသူဂတိရောက်ပါစေတို့ဝိုင်းပြီးတော့ဆူတောင်းပေးမယ်သူဂတိရောက်ပြီးတော့လည်း ကောင်းသောရာချင်းတွေရမှာပါပဲအကောင်းတွေရမှာကွာဘာမှအားငယ်စရာမရှိဘူးအဲဒီအကောင်းတွေရပြီးတော့လေအဲဒီအကောင်းတွေထိုင်နေပြီးတော့လာရင်ကောင်းတာပေါ့ကွာတို့နောက်ပြည်ပြန်ရောက်လာရင်သိကောင်းတာပေါ့အဲဒီတော့အားပေးစကားပြောတယ်တဲ့တဲ့ပဲအဲဒီမှာသူဂတိရောက်ပါစေဆိုတာစဉ်းစားကြရရှိလူကြီးလောကအနေအချင်းလူကြီးကပြီးလို့ရှိရင်ကောင်းသောဂတိရောက်တယ်ဆိုတာလူဂတိရောက်တယ်ဆိုလဲဆိုတော့ဆိုနေမှာဒါပေမဲ့လို့လူလူဘဝလူဘဝရောက်တယ်ဆိုတော့လည်းတည်ပြီးတော့ မထူးဆန်းဘူးနတ်ပြည်လောကရောက်တယ်လို့ပဲယူဆကြတယ်နတ်ပြည်ကနေပြီးပြီးတော့သူဂတိရောက်တယ်ဆိုတော့ဘယ်ရောက်ပါလိမ့်မလို့စဉ်းစားကြရရှိတယ်ဒါကြောင့်ယဟန်တစ်ပါးကအဲဒီတရားဟောနေတော့ဒီတရားဟောပြီးတဲ့အခါမှာဒီလိုအတူတူကလေးကောင်းစဉ်လေးဟောပြီးတဲ့အခါမှာမေးလျှောက်ပါတယ်မြတ်စွာဘုရားတဲ့ဒီလိုတော့ဒီလောကကတော့လူသေးလို့ရှိရင်နတ်ပြည်ရောက်တာကိုသူဂတိရောက်တယ်လို့ဆိုပါတယ်ခင်ဗျာ နတ်တွေကသေတဲ့အခါကာလသူပတိရောက်တယ်ဆိုတော့ဘာကိုသူတို့ပြောတာတော့မရလို့မင်းများလျှောက်ထားပါဒီတော့မြတ်စွာဘုရားကအထင်ရှားပါတယ်နုဿတံခောဘိက္ခုဒေဝနာသူတိကမနာသင်္ခါတံဘိက္ခုမင်းများလျှောက်ထားသောစိတ္တယဟံမနုဿတံလူဖြစ်လူဘဝကိုဒေဝနာနာတဝသူတိကမနာသင်္ခါတံသူဂတိသောရောက်ခြင်းဟုခေါ်ဆိုအတမောအရှိမပြုပါ၏ အဲနောက်ပြည်လောကအမြင်နဲ့ဆိုလို့ရှိရင်လူဖြစ်တာဟာသူဂတိရောက်တာတဲ့ဒီတော့အခုတရားနာနေတဲ့ပြိဿတွေလူဖြစ်နေသူဂတိရောက်နေတာပဲဘာဖြစ်လို့သူဂတိခေါ်ရတော့လူဖြစ်ပြီးတော့လူပြည်လောကရောက်ပြီးဒါနသီလစသည်ကုသိုလ်ကောင်းမှုတွေပြုမှဒီကုသိုလ်ကောင်းမှုတွေများများပြည့်စုံလေလေနေရာကြလေလေနတ်ပြည်ပြန်ရောက်မယ်အဲ့ဒါကြောင့်ဒါကြောင့်မို့လူပြည်ရောက်တာလူဘဝဖြစ်တာ ဒုပတိရောက်နေတာတဲ့ဘုရားလက်ထက်တုန်းကပฏิပူဇိကာဆိုတဲ့အမျိုးသမီးတယောက်ရှိတယ်။သူကနတ်တွေကသူ့တွေလားလူဖြစ်ကလေးငယ်ငယ်တွေကသူကသတိရတယ်။ခြေဘွားတွေပြန်ပြီးတော့သူကအောင်းမြင်တယ်။ဒါရှိပါတယ်။အခုလည်းပဲဒီလိုဟာလေးတွေရှိပါတယ်။လွန်ခဲ့တဲ့နှစ်30လောက်ကအဲ30ကျော်လောက်ကပေါ့ဒီကိုကြောမှာကလေးမလေးတယောက် ကလေးမလေးတယောက်ကရုပ်တရက်သူ့အမေပြောတယ်အမေဇမဘီမလာခင်ကလေဟိုမှာနေခဲ့တဲ့နေရာမှာဆိုလို့ရှိရင်တဲ့အမေတို့လိုဖွားဝူကြီးမရှိဘူးအဝတ်အစားတွေကလည်းပြောင်းပြောင်းလဲလဲပဲဒီလိုအဟောင်းနေမရှိဘူးအဟောင်းသွားနေမရှိဘူးမိဖို့ကြောင့်လည်းမရှိဘူးတဲ့သမင်းတွေပါလေမဖြစ်ရဘူးပေါ့ နောက်တစ်ခါသွားမှတဲ့ဒီမာလေးအတွက်ဝိသုဇုံတော့ယူရရအောင်မလားသူကသူတို့ပြောတယ်ကလေးအားကအဲလေးနှစ်သမီးတော့လို့ပြောပါတယ်အခုဆိုရင်တော့သူကအနည်း30လောက်ဆိုတော့30ကျော်လောက်ရှိနေပါအခုတော့ကြီးကြီးဖြစ်နေမှာပါအဲဒါဒါအခုခေဝိသုသာကအဲဒါကတော့ဇာတဲ့တွေကလူတယောက်ကရေးထားတာမဟုတ်ဘူးတကယ်ဖြစ်တဲ့ဥစ္စာဒါကတော့အဲပฏิပုဇိကစာမြတ်စွာဘုရားလက်ထက်ကသူကလည်းတတိယပဲခြေဘောကနတ်ပြည်ရလာတော့နတ်ပြည်က အခြေအနေတွေမြင်ရသိရတာကိုနတ်ပြည်ကကောင်းစားနေပုံသူပြည်မှာဆင်းရဲနေပုံတွေသိရတာပေါ့ဒီအခုနေခါကာလမှာလဲသမ်းသာတဲ့နိုင်ငံတွေကနေပြီးဆင်းရဲတဲ့နိုင်ငံတွေရောက်လို့ရှိရင်လူတွေအမြင်မှလေတော့ကိုသိနေသမ်းသာပြည့်ဒီနေ့ကအမေရိကန်အမျိုးသမီးဒီလားရှင်တယောက်အိန္ဒိယရောက်သွားတော့သူစာရေးလိုက်တယ်အိန္ဒိယလူတွေဆင်းရဲနေပုံတွေလူသာကြွားတယ်လူနဲ့မတူဘူးတဲ့ ဒိဋ္ဌာန်တွေလိုဖြစ်နေတာပဲတဲ့သိဆင်းရဲနေတာပဲဆိုပြီးဆင်းရဲတဲ့လူတွေတော်တော်များများသူကတွေ့ရတာသူအမေရိကန်တွေကမတူပဲဟာကိုသူကအဆင့်တိုင်းကြီးအများကြီးကွာနေအဲ့တော့နတ်ပြည်ကချမ်းသာတာတွေပြန်တရိယာနေတော့ဒီကလေးကနတ်ပြည်ပဲပြန်ရင်းနေတော့သူလူပြည်မနေခြင်းဘူးဒါကြောင့်ငငယ်တွေကသူကကုသိုလ်ကောင်းမှုတွေပြုတယ်ကုသိုလ်ကောင်းမှုတွေပြုအောင်မှပြီးပြီးလာတဲ့အခါအိမ်တော်ကြငငယ်တွေကကုသိုလ်ကောင်းမှုတွေပြုရင်ပြုရင်သူသူခင်မွန်းတာရောက်ရပါလို့ ဒီကောင်းမှုကြောင့်သူခင်မနာရောက်ရပါလေဒီလိုဆုတောင်းအိမ်တော်ကြပြီးတော့သွားတယ်ပဲကုသကောင်းမှုတွေပြုရာသံဃာတွေဝကျွန်းငယ်ပြုတယ်တာနေမြတ်သူဆုံးတော်ပါတော့ပြုတယ်ဝေယောကိစ္စတွေလုပ်တယ်အဲကုသကောင်းမှုတွေပြုတိုင်းပြုတိုင်းသူကဆုတောင်းတယ်သူခင်မနာရောက်ရပါလို့ဤဒီလိုဆုတောင်းတယ်အခုမြတ်စွာဘုရားအဆုံးအမကြာကြာနာရနေတဲ့ပုဂ္ဂိုလ်တွေဆုတောင်းတာကတော့ဘယ်လိုတော့ဆိုမညာဘုညာနိဗ္ဗာန်ကိုရပါလို့ဤဒီလိုဆုတောင်းကြတယ် ဒါကသင်ကြားဆိုတော့မှပဲတိုးတိုးတိတိဆိုတော့မှတော့ပြည်နေကြုံမှာပေါ့ပြောနိုင်မှာတော့အဲဒီအမျိုးသမီးကတော့သူကတိုးတိုးတိတိမဟုတ်ဘူးသင်ကြားကြားဆိုတော့တော့တာပဲသူခင်မွန်သာရောက်ရပါလို့ဤဒီလိုသိတော့ အဲဒီလိုဆုတောင်းပြီးတော့ကုသိုလ်တွေပြုနေတဲ့အတွက်သူ့ကိုပฏิပူဇိကာတဲ့ပฏิဆိုတာခင်မွန်းမယ်ပူဇိကာပူဇော်တယ်ခင်မွန်းထာရောက်ဖို့ရပူဇော်နေတယ်လူဒါနကုသိုလ်တွေပြုနေတယ်လို့ဆိုလိုပါတယ်အဲဒီလိုနေရင်လည်းဒီတော့ကြသာသမီတွေပါလေကြတော့များရပြီးတော့သူ့အချိန်ကြတော့ဒီနေ့ကြတော့ရုံးနေဆိုလာလောယောဂဖြစ်ပြီးဈေးသွားအဲဒီမှာသုံးခံကြတဲ့ကိုတော်တွေက အာခါသိန်းတော့သူတို့လာလို့ရှိရင်ဖြင့်ဝကြီးငယ်တွေပြုအဲမိုက်တွေပါလေလက်တောက်ရည်တွေပါလေတီထားအဲစသရာပြည့်စုံနေတာဒီနေ့တော့ဘာမှမရှိဘူးမရှိတော့ဘူးမေးကြည့်ဟဲ့ဘုသူဒီကပฏิပူဇိကဆိုတဲ့တို့ဒကမာကြီးဘယ်ရောက်သွားတော့မေးကြရှင်ဘုရားမနေ့ကယောဂတစ်ခုပြည့်ပြီးတော့သုံးသွားပြီဆိုတော့ရဟန်းနေတယ်ရဟန်းနေတယ်တာဝကင်ဆိုရှိတာပေါ့လေသူကလည်းသနာကြတယ်လွန်းကြတယ်လွန်းကြတော့အချင်းချင်းပြောကြတယ် သူဓမ္မကြီးကုသိုလ်ကောင်းမှုတွေတော့ပြုနေတာပဲဒါရောက်တော့ကြာလည်းမသိဘူး။နောက်မြတ်စွာဘုရားရဲ့ခြံရောက်တဲ့ခါကျတော့မြတ်စွာဘုရားကြောက်မြတ်စွာဘုရားတဲ့ပฏิကူရိကဆိုတဲ့အမျိုးသမီးအမတာကုသိုလ်ကောင်းစိတ်ရှိကုသိုလ်ကောင်းမှုတွေမနာပြုမနေ့ကဆုံးသွားကြတယ်တဲ့ဘယ်နှရောက်သွားကြပါလိမ့်မလို့သူတို့သိမကျင်ဖြစ်ပြီးတော့ကြောက်ကြအသာဘုရားအမိန့်ရှိတယ်ဒုက္ခမောထာရောက်သွားပြီမင်းတို့ဘာမှသိရင်ကြမရှိဘူးပြောတော့ မဟုတ်ဘူးပြသူခင်ဘုံကသူ့အိမ်ရှိနေတာပဲအဲ့ဒီလည်းမရှိဘူးမဟုတ်ဘူးတဲ့သူဆူတောင်းတာကသူခင်ဘုံမဟုတ်ဘူးတဲ့သူကနာပြေရောက်နေပြီတဲ့မာလာပါရီဆိုတဲ့နာသားကြီးအဲ့ဒီထာရောက်ဟိုမှာရောက်တော့နာသားကြီးကမေးတယ်ဟဲ့နင်မနေ့ကမနေ့ကင်းကဘယ်သွားလဲဘယ်မှာသွားတာမဟုတ်ဘူးဒီကနတ်ပြည်ကနေပြီးစုရီသွားတယ်သူကတော့ပုဗ္ဗနမိသင်္ဘုံမရဘူးဂျင်းနဲ့စုရီသွားဝင်တယ် သူတွေသွားသူတွေသွားလူဖြစ်ခဲ့တယ်ဟုတ်ကြလားဟုတ်ပါတယ်ဟိုမှာလူဖြစ်တဲ့ခါလဲအရွယ်ရောက်လို့အိမ်အောင်ကြကုသိုလ်ကောင်းမှုတွေပြုပြီးခုအသက်တန်းကုန်လို့တခါသေးလာလို့ဒီပြန်ရောက်လာတာဒီကဒီနောက်ဒီပြန်ရောက်ခွဲဆူတောင်းပြီးကုသိုလ်ကောင်းမှုတွေပြုလို့ဒီပြန်ရောက်လာတယ်လို့သူကပြောတယ်ဒါတော့နာသားကြီးကမဖြစ်နေပါဘူးဒီကအသက်တန်းဘယ်လောက်ရှိတာလဲ လူတို့ရည်သွဲနေတော့နှစ်ပြရှိတာပါပဲဒီကနတ်ပြည်ကသာဝရဏကကိုသာဝရဏပြည်ကရည်သွဲနေဆိုရင်တရက်ပဲရှိတယ်လို့ပြောတာဟင်းတက်ကလည်းသိတူတာကိုဒါတော့ဒီလိုတွေကမကြခင်သေတော့မယ်ဆိုတော့တန်ခါတွေရပြီးတော့ဒီလိုပြည့်ပြည့်စုံစုံမှနေနိုင်သေးရလားကုသိုလ်ကောင်းမှုတွေပဲအမြဲပြုနေကြသလားလို့မေးတော့မဟုတ်ဘူးတဲ့လူတွေကသူတို့အနှစ်တရားဆိုတာဟာမသေးတော့ဘူးနေနဲ့ပဲသိကြလည်းကြပြောနေကြတာလို့ ပြောတော့နတ်သားကြီးသံဃာဖြစ်တယ်နတ်သားကြီးအရိယာနဲ့တူပါရဲ့လို့ဆိုအင်းကြီးရပြောဝန်ဆိုသာဝေကဖြစ်တယ်တဲ့ဒါလောက်အသက်တန်းတိုးနေတဲ့ဥစ္စာကိုမင်းမရော့ရော့နဲ့ရောရှင်ပြီးတော့နေကြတဲ့ပုဂ္ဂိုလ်တွေကဘယ်တော့မှသံဃာဝဆင်းရဲကနဲ့လွံ့မြောက်ကြမလို့လွံ့မြောက်ဖို့ရမလွယ်ပါပဲလားလို့ကြီးကြီးတယ်ဟုတ်တယ် လူတွေကကိုယ်ဟာလေးတွေနဲ့ကိုပြောနေကြတာနည်းနည်းကြီးနည်းနည်းပဲပြောနေတာပဲဒါအထုပ်ဖို့ဆိုအထုပ်နေတဲ့ပုဂ္ဂိုလ်ကနည်းပါလေဘုန်းကြီးတို့တကြောကြောနဲ့ဟိုမှာဟောဒီမှာဟောတိုက်တွန်းရတယ်ဇာတုတဲ့ပုဂ္ဂိုလ်တော့နည်းပါတယ်ရန်ကုန်မြို့ဆိုတော့သာသနာ့ရေးဒါကသိပညာနဲ့ဆိုင်ရင်တော်ပါတယ်အဲယောဂီပုဂ္ဂိုလ်တွေနည်းတဲ့ခါဆိုလို့ချင်းဘယ်လောက်ရှိတုံးဆိုအဲယောဂီပုဂ္ဂိုလ်အစ်စ်က50ကျော်လောက်ကတော့အမြဲလိုရှိပါတယ် အောင်နေရဆိုလို့ရှိရင်တရားကျော်150လောက်တော့အများကြီးရှိပါတယ်များတဲ့အခါတွေမှာတော့ကို200 300ရှိပါတယ်ဒါပေမဲ့လို့ရန်ကုန်ကလူဦးရေတွေနဲ့စာရင်တော့လူနည်းစုလေးပဲဘာမှမပြောတော့ဘူးအနည်းလေးဖြစ်အဲတခြားရတဲ့နယ်တွေလျှောက်ပြီးတော့ကမ္မထာဌာနတွေတော်တော်များများရှိပါတယ်နေရာနေရာကျော်လောက်ရှိပါတယ်အဲဒီဌာနတွေမှာမေးမေးကြည့်လို့ရှိရင်တော့ သူတို့ဝါရင်းတော့နည်းနည်းပါးပါးရှိပါသိတဲ့ခါတွေဆိုသိမရှိကြပါဘူးလူတွေအဲဇာယတော်ရင်နေထိုင်ရတဲ့ကြတဲ့တာကလည်းတကြောင်ပါဝေကမဖြစ်တာလည်းတကြောင်အဲဒီလိုအကြောင်းတွေကြောင့်ပါပဲအဲဒါကြောင့်လူတွေကကိုယ်တတန်းလေးနဲ့ကိုယ်စည်းစိမ်ဥစ္စာလေးနဲ့ကိုယ်အခြေအနေလေးတွေနဲ့ပြောနေကြတယ်မိတ်နေကြတယ်ညစွာဘုရားကတော့အမြဲတမ်းသတိပေးပါတယ် ဇာယထပိတ်မာပမာရထမာသစ္စာဝိပိတာရိနောဟုဟောထဘိက္ခွေယနတုံမေသင်တို့၏ဇာယထရှိကြကုန်သောမှတ်ကြကုန်သောလုံလုံကြအားထုတ်ကြကုန်သောမာပမာရထမေ့မနေကြလင်သစ္စာရှင်တော်ဤသောနောက်ခါကာလမှာဝိရိတာရိနောကိုတုံးကတရားနှလုံးမသွင်းအာမထုတ်ခဲ့ပြီမှာမှားလေစွမှားလေစွဟု နှလုံးမသားခြင်းရှိကြကုန်၏မဟာဟုထမဖြစ်ကြကုန်လင်ရဟန်းတော်တွေအားပေးတတိပေးအဲကိုယ်အခြေအနေနဲ့ကိုမေ့နေကြနဲ့လူတွေလည်းလူလည်းရာနေလည်းရာနေလည်းရာနေဆိုတော့မေ့ကြကုန်မကောင်းပါဘူးရာနေဆိုတော့သူတော်ကောင်းတရားတွေအထုပ်ဖို့ဗာမြောအရှင်ကလွန်မြောက်ဖို့ဆိုပြီးရန်ပြူလာတော့နမေသေးသေးအထုပ်ပြကောင်းတာပါပဲပရိယသင်္နာမယသင်ပြီးသင်ပြီးတဲ့အခါဆိုရင်ပေါ်ပေါ်ရောနေပဲနဲ့ ပฏิပါတရားတွေကြိုးစားအထုတ်เสียပါပဲမေးမနေကြနဲ့တဲ့ချိန်လွန်သွားတဲ့ခါကျမှဒီကတိကြမှာဩတရားအမထုတ်လို့ရဘူးပြေပြီးတော့ဟိုအပယ်လေးပုံကြောင့်ရင်တော့ပြောကြမရှိဘူးဒုက္ခတွေရောက်နေတို့ဒီဖြစ်သားနဲ့ဘဝကောင်းရရသားနဲ့ကုသိုလ်ကောင်းမှုတွေပြုကြရဘူးမြတ်စွာဘုရားသာသနာတော်ကြီးနဲ့တွေ့ရသားနဲ့တရားတွေအမထုတ်ကြရဘူးဆိုပြီးအလုံးမသားခြင်းမရှိကြစေနဲ့တတိပေးပါတယ်တတိပေးတယ်အထုတ်ကိုရပါတယ်အခုပြောလို့သာကတော့ လူပြေရောက်လို့ရှိရင်နတ်တွေကသူဂတိခေါ်တယ်လူပြေက ကုသိုလ်ကောင်းမှုတွေပြုနတ်ပြည်ပြန်ရောက်တာပဲအခုလူလောကမှာစီးပွားရေးလုပ်ကောင်းလုပ်ငန်းလေးတွေဆိုရှိပါရဲ့စိုက်ပျိုးရေးပုဂ္ဂိုလ်ရဲ့စိုက်ပျိုးတဲ့လေရဥယျာဉ်ရှိအဲ့ဒါလေးဟာစီးပွားရေးကောင်းသောနေရာလေးပဲအဲ့ဒီကနေပြီးစိုက်ပျိုးအဲ့ဒီကဒီနာလေးရောင်းချပြုပြီးတော့ကိုယ့်အိမ်မှာစားရတောက်ရသုံးရဆွဲရအဲ့ဒါလိုပဲ နတ်တွေကလည်းလူပြည်လာပြီးဥယျာဉ်လုပ်တယ်လို့ပဲကုသိုလ်ကောင်းမှုတွေပြုရတယ်။ဒါကြောင့်မို့ဒိဋ္ဌုယံမနုဿတံလူဖြစ်ကိုဒေဝနာနတ်တို့ကသူတိကနာသင်္ခါတံသူပတိကိုရောက်ခြင်းဟုခေါ်ဆိုအပ်ပါသည်။မြတ်စွာဘုရားပြကြ။ဒါကြောင့်သူပတိကိုရောက်ပါစေဆိုတာလူဘဝရောက်ပါစေလို့ဆိုတာအခုဉာဏ်နာနေကြတဲ့တရားဓမ္မတွေလူဖြစ်နေတဲ့ပုဂ္ဂိုလ်တွေ နတ်ပြည်ကမိတ်ဆွေတွေမှာလိုက်တဲ့တူတူတို့ရောက်ပါစေဆိုရင်ကြောက်နေကြပြီ။နောက်ကောင်းကောင်းကြရင်ကြပါစေဆိုပါလဲဆိုလို့ရှိရင်လူဖြစ်ပြီးတော့မြတ်စွာဘုရားဤသာသနာနဲ့ဆက်ပြီးတော့တရားတရားရပါစေလို့အဲဒီလိုအားပေးတာတဲ့လူဖြစ်လာတဲ့အခါမြတ်စွာဘုရားဤသာသနာတော်နဲ့ကျုံဘုရားတိဘုရားစီဘုရားမန်တရားစီဘုရားမန်သံဃာစီသံဃာမန်ကိုယုံကြည်တဲ့ကြီးညိုတဲ့ သရာတရားနဲ့ပြည့်စုံပါစေကုသိုလ်ကံပြုရင်ကောင်းကျိုးရတယ်အကုသိုလ်ကံပြုရင်မကောင်းကျိုးရတယ်သင်ရဲ့ဒုက္ခနဲ့တွေ့ရတယ်အဲကုသိုလ်ကံအကုသိုလ်ကံရဲ့အကျိုးကိုယုံကြည်တဲ့သရာတရားနဲ့ပြည့်စုံပါစေလို့နတ်ပြည်မှာလိုက်တယ်တဲ့အခုဘုရားမြတ်စွာဘုရားရဲ့ဆုံးမဩဝါဒကိုလိုက်နာကျင့်နေတဲ့ပုဂ္ဂိုလ်တွေအဲဒီနတ်ပြည်မှာလိုက်တဲ့အတိုင်းကောင်းသောရခြင်းနဲ့ရနေပြီတဲ့လောကမှာရွှေငွေအစရှိပြီး ရတာတွေလည်းကောင်းတာပါပဲမြန်များကြီးရရင်မြန်များကြီးကောင်းတာပဲခြေရန်ပရိသတ်တွေကြကောင်းတာပဲယာရုဌာနနေရာတွေကြရင်ကောင်းတာပဲဒါပေမဲ့တော့အကောင်းဆုံးကသရတရားရတာအကောင်းဆုံးဘုရားတရားသံဃာယုံကြည်တဲ့သရတရားကံကံကြီးယုံကြည်တဲ့သရတရားအဲ့ဒီသရတရားရတဲ့ပုဂ္ဂိုလ်တွေကဒါနသီလကုသိုလ်ကောင်းမှုတွေပြုပြီးနောက်ဘဝကျရင်ခုနပฏิပုဇိကာတို့လို့သူတို့လည်းပါအောင်မှာပါသူတို့လည်းကိုသာနေပါသေးတယ်အဲ့ဒီလိုကြီးကြီးကျယ်တဲ့ cieeche a na ee yanla oe aaonye njek ụbụgharị na emepe onye a na ee na obụghr mra emepe onye aba e eoruriụe nụmad lboye ori ကောင်းသောရာချင်းတွေလည်းရနေပြီနှစ်ခုတော့အောင်သွားပြီကောင်းကောင်းခံရကြည်ရပါစေအဲ့ဒါကဘာတော့ဆိုတော့ဒီအခုပြောတဲ့ကောင်းသောရာချင်းရထားတဲ့သရာတရားတွေခိုင်မြဲပါစေတဲ့ဘယ်လောက်ကြာခိုင်မြဲမလို့ဆိုတော့အောက်ထေဆုံးသောတာပတိမေဖို့ရောက်သောတာပန်ဖြစ်မှခိုင်မြဲမယ်ဗုဒ္ဓေဝိသဗ္ဗတာရိနာသမန္နာရတောဗုဒ္ဓေမြတ်စွာဘုရား၌ဝိသဗ္ဗတာရိနာညာဖြင့်သက်ဝင်ယုံ ဉာဏ်ဖြင့်သက်ဝင်မြင်သိရယုံကြည်သောတရားတရားနဲ့သမာနာတော့ပြည့်စုံပြီအဲဘုရားရှိခိုးမှာမယ်ဆိုဉာဏ်နဲ့သက်ဝင်ယုံကြည်တာအခုမိဘတွေပြောနဲ့ဆရာသမားတွေပြောနဲ့ဘုရားတရားသံဃာကိုယ်ဝင်နေတယ်ဆိုတာကကိုယ်ပိုင်ဉာဏ်မဟုတ်သေးဘူး။ဒီများပြောလို့ယုံပြီးတော့နေတဲ့သရတရားဒေသနာနည်းအားဖြင့်ဆင်ခြင်ပြီးတော့ယုံကြည်တာလည်းဩကပနသရလောက်ပဲရှိသေးတယ်။အမြဲတမ်းမဟုတ်သေးဘူး။ဉာဏ်နှလုံးသွင်းအားထုတ်လို့ မက်ကိုရောက်သွားပြီဆိုတဲ့အခါကျဘုရားရှင်ဘုရားမှာဒီဒီချာချာတွေ့တော့ညာတွေ့တွေ့တယ်တဲ့ဒီတရားတွေဟောခဲ့တယ်ဘုရားဘုရားရှင်တရားမှာမယ်ငါအခုတွေ့နေတဲ့တရားတွေဟာတရားရှင်တရားမှာမယ်အဲ့ဒီတရားရှင်တရားမှာသိပြီးတော့ကိလေသာငြိမ့်နေတဲ့သံဃာတွေဆိုတကယ်ကိုရှိနေတာပဲထိုင်ငယ်နေတဲ့ယုံကြည်သွားတယ်အဲ့ဒါဟာအရိယာမရောက်ရင်ထိုင်ငယ်နေကြည့်တယ်အဲ့ဒီမြောက်သေးတောင်တရားထုတ်ရင်လည်းပဲ ထိုက်တရားတော့ဆိုတော့ခိုင်မြဲတယ်လို့တော့ခိုင်မြဲပါတယ်ဝိပဿနာရှုလို့သမာဓိရလာတဲ့အခါမှတ်တိုင်းမှတ်တိုင်းမှရအာယုန်နဲ့စိတ်ကလေးကပ်ပြီးတော့ဒီနေတဲ့ပဲမှစိတ်မသွားအောင်အဲ့ဒါကိုကလည်းသရာတရားတွေတော်တော်ခိုင်းတာအဲ့ဒီလိုခိုင်းမှနေတဲ့အခါမှတ်တိုင်းမှတ်တိုင်းမှရတဲ့အာယုန်ရုပ်နဲ့မှတ်ပြီးတဲ့နာယုံနာနှစ်ပါးကရှိတယ်ဆိုတာသိချာသိရတယ်အကြောင်းကျိုးတစ်ခုသာဆက်သွယ်ဖြစ်နေတယ်ဆိုတာကိုယ်တိုင်သိရတာဆရာသမားတွေပြောလို့ညီမတာမဟုတ်ဘူး အဲမှားရင်မှားရင်ပေါ်ပြီးပြောက်ပေါ်ပြီးပြောက်မမြဲဘူးအနိစ္စပဲဘောကြီးကြောက်ရှင်တဲ့ဆင်းရဲဒုက္ခတွေကြီးတဲ့ပဲသူတော်ဘာတဲ့မရှိတဲ့နေအနာတ္တတရားတွေပဲအနိစ္စဒုက္ခအနာတ္တတွေဆိုကိုယ်ရင်သိရတယ်။ရောင်နေနေပိဋိပတ်တာတွေဝမ်းမြောက်စရာတွေအများကြီးရှိပါတယ်တရားရတာတွေ။အဲ့ဒါတွေတွေ့တာနဲ့လည်းတရားတရားခိုင်မြဲလာတယ်။သို့တော်လည်းမပြည့်ဘူးတော့မဆိုနိုင်သေးဘူး။နောက်ဆုံးယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်မျက်မှောက်ပြုသွားပြီဆိုရင်အဲ့ဒီကြတော့ခိုင်မြဲသွားတယ် အဲ့ဒါကမျက်ပြင်နာကျမ်းမှာဟောရမယ်ဒီနေ့တော့အချိန်နဲ့မရှိပါဘူးဟွန်းငါရက်တန်ကြောင်းနေပါဘူးအဲ့ဒါကောင်းကောင်းခံရတည်တာပါစေဆိုတာသရာတရားထိုင်ရတည်တာပါစေအောက်ထည်ဆုံးသောတာပတ္တိမေဖို့ညာရောက်လို့သောတာပန်ဖြစ်ပါစေလို့ဆိုလိုတယ်သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကဒီကလူပြာဆုရသွားနတ်ပြည်ပြန်ရောက်မှလူပြည်မပြန်ရင်မပြန်တော့နတ်ပြည်မှာပဲတဘွားပြီးတဘွားကောင်းမြတ်သောဘွားတွေဖြစ်ပြီးတော့ နာတပိန်တို့ဝိသခါတို့တော့ညာစဉ်နေစဉ်တိုင်းတဲပြီးအရဟတမအရဟတကိုရောက်ခြင်းအခါပြင်းနေတဲ့နိဗ္ဗာန်ရောက်သွားမယ်အဲဒီလိုရောက်သွားနိုင်တယ်ဒါပါပဲအဲဒါဒီဆောင်းမုတ်ကလေးသုံးခုကိုဆိုပြီးတော့တရားသိရတယ်သူကတိတော်ရောက်ပါစေကောင်းသောရာချင်းရပါစေကောင်းကောင်းခံရတည်ကြပါစေ နေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအားထုတ်အပ်သောကောင်းမှုကုသိုလ်ပေါင်း၏အဖို့ပါကကိုအမိဖာတို့မှစ၍အလုံးစုံသောအတ္တအပေါင်းတို့အားမျှပေးဝေပါကုန်၏အလုံးစုံသောအတ္တအပေါင်းတို့သည် မျှရကြ၍ကိုယ်စိတ်နဲ့တရားသံသာကြပါစေမြာမြာမြာမြာမြာရောမြကြပါ